ဓမ္မစကြာသင်လို့ပြီးသွားပါပြီတော့မဟုတ်ပါဘူးတစ်ခေါက်ပေါက်တစ်ခေါက်ပေါက်အောင်တော့ဖတ်လို့ပြီးသွားပါပြီဒါဘာဝေတပ်ပါဆိုတာအကြိမ်ကြိမ်အထက်ထက်တကယ်သိလာတဲ့အထိအကြိမ်ကြိမ်အထက်ထက်လောက်ရတာကိုပဲဘာဝေတပ်ပပလို့ခေါ်တာပေါ့ပွားတယ်လို့သုံးပါတယ်တစ်ကြိမ်တဲ့တစ်ကြိမ်တစ်ကြိမ်တဲ့တစ်ကြိမ်အသိတိုးလာတာဟာ အဲ့ဒါတိုးတာပွားတာအတူတူပါပဲအတီတိုးအောင်လုပ်တာပါပဲပွားတယ်ဆိုတာနော်အဲ့တော့တန်ချုံကုန်ပြီးတော့အသုံးချဆိုတဲ့အတိုင်းဘဝထဲမှာလက်တွေအသုံးချဖို့ဆိုတော့ဓမ္မစကြာတုတ်ကိုဘုရားဟောဟောတော်မူတဲ့ရွယ်ချက်ကိုကစတုတ္တဆံပကာတင်တော်လို့အဲဒီဓမ္မစကြာမှုန်ထဲမှာဆရာတော်ဥပုပ်ရေးထိုင်တယ်စတုတ္တဆံပကာတင်တော်သစ္စာ၄ပါးကို ထင်ရှားပြလျက်ဟောတယ်ဆိုတော့ဓမ္မစကြာတော့မှာအဓိကပြလို့ရင်ကသစ္စာ၄ပါးပေါ့နော်အဲတော့ဓမ္မစကြာကိုသိဖို့ဆိုတာသစ္စာ၄ပါးကိုသိဖို့ပါပဲအဲတော့သစ္စာ၄ပါးမှာလည်းပဲအကျင့်သစ္စာကဘာလဲဆိုတော့မေဃသစ္စာပဲเนาะဘာသစ္စာလဲမေဃသစ္စာပဲမေဃသစ္စာကိုမှတိခါအဖြစ်ပိုင်လိုက်လို့ရှိရင်ပထမဆုံးစပြီးတော့ ကိုအားထုတ်ရမှာပါလဲဆိုတော့တမာတိတိတ်ခါပဲเนาะဘာတိတ်ခါလဲတမာတိတိတ်ခါအဲ့ဒါလေးလည်းမှတ်တာပေါ့เนาะအကျင့်မှာတမာတိဆိုတာလေးကမှတ်တာအဖြစ်မှာသီလဒါပဲပဲဟောအဟောမှာတော့ပညာပညာထိတ်ဆုံးကဟောတယ်ပထမဆုံးတော့ဘာလို့ပညာထိတ်ဆုံးကဟောရလဲဆိုရင်အ ਨੇ ဆုံးသင်္ချမ်းသည့်နာယူသည့်လို့ခေါ်တယ်ပရိယတ္တိသည့်ပေါ့အဲ့ဒါလေးနဲ့သိချမ်းမှာဒုက္ခ ဒုက္ခဖြစ်ကြောင်းဒုက္ခငြိမ်းရာဒုက္ခငြိမ်းကြောင်းအကြမ်းမြင့်တလောက်လေးတော့သစ္စာလေးပါးကိုကောင်းစီသိထားမှာအဲ့ဒီတည်းကအခုလက်တွေ့အသုံးချရင်ဘာကိုကင်ပြီးတော့အသုံးချရမလဲဆိုရင်မက္ကသစ္စာပါပဲเนาะမက္ကသစ္စာမှာသီလပိုင်းတမာတိပိုင်းပညာပိုင်းလို့သိက္ခာအပြင်၃ပိုင်းဆိုရင်တဲမှာတော့ဗာသိက္ခာစာเนาะတမာတိသိက္ခာပဲတမာတိသိက္ခာဆိုတာတမ္မာဝါယမ တမာတတိတမာတမာတမာဝါယမဆိုတာကကောင်းစွာအားထုတ်တဲ့ဝိရိယပါပဲเนาะတမာတတိဆိုတာကတော့ကောင်းစွာမှတ်တဲ့တတိပါပဲเนาะတမာတမာတိဆိုတာကတော့အဲ့မှတ်တဲ့စိတ်လေးကိုထားတဲ့အာယုံပေါ်မှာတီးလာရင်တမာတမာတိအဲ့ဒါကိုတရားထိုင်နေလို့ခေါ်တယ်ခဏခဏဦးဇင်းပြောပါတယ်ဟိုရောကုန်ပြီးတော့တရားမထိုင်အားဘူးလို့ပြောမလို့တရားထိုင်နေဆိုတာဒီ အောက်ကအခင်းပေါ်ကိုတင်မချပြီးတော့ထိုင်တာကိုပြောတာမဟုတ်ဘူးเนาะရှုမှတ်စရာတတိပဌာန်အာယုံတစ်ခုခုအပေါ်ပေါ့တတိပဌာန်အာယုံတစ်ခုဆိုတာတတိပဌာန်ကကာယ ानु ပတနာတတိပဌာန်ဝေဒနာ ानु ပတနာတတိပဌာန်စိတ် ानु ပတနာတတိပဌာန်ဓမ္မ ानु ပတနာတတိပဌာန်ကာယဆိုတာဒီခန္ဓာကိုယ်ကြီးရဲ့အစိတ်အပိုင်းတွေပါပဲအဲဝေဒနာဆိုတာတော့အာယုံကိုသိတဲ့အခါမှာဖြစ်ပေါ်လာတဲ့ခံစားမှုတွေချမ်းသာတယ်ဆင်းရဲတယ်ချမ်းသာမဟုတ်ဆင်းရဲမဟုတ် အလဲလတ်ပေါ့ချမ်းသာတယ်ဆိုရင်ဒုက္ခဝေဒနာပေါ့ဆင်းရဲတာဆိုရင်ဒုက္ခဝေဒနာအလဲလတ်ပဲဆိုရင်တော့ခံစားမှုကတော့ပါတာပဲသိမှုမှာခံစားမှုနဲ့กินလို့မရဘူးဘာလို့ဆိုတော့သိတယ်ခံစားတယ်မှတ်သားတယ်ကြံစီတယ်ဆိုတဲ့၄မျိုးပေါ့နာမခန္ဓာ၄ပါးစိတ်တစ်ခုတစ်ခုဖြစ်တိုင်းဒါအပေါင်းလိုက်ဖြစ်တာเนาะအဲ့ဒီတော့အဲ့ဒီ၄ခု ကိုထားရအာယုပေါ်မှာစိတ်ကလေးအထိုင်ကျသွားတာကိုဘာလို့ခေါ်တော့တရားထိုင်နေတရားထိုင်နေဆိုတာထိုင်နေတာမဟုတ်ဘူးတမာတိရသွားတယ်လို့ပြောလို့ရတယ်ဒီအာယုမှာစိတ်လေးအထိုင်ကျသွားတယ်ဆိုတာအမှန်တော့တမာတိရသွားတာပဲအဲ့လိုအထိုင်ကျသွားအောင်ကဘာနဲ့ဘာနဲ့ကလုပ်ပြရဆိုရင်တမာဝါယမဆိုတဲ့ဝိရိယကတွန်းအားပေးတယ်အထုတ်ပေးရတယ်ပေါ့နော်ပြီးရင်တတိကရှုမှတ်ရှင်ကိုအလွတ်လွတ်တယ်သူတို့နှစ်ခုကတစ်ခုနဲ့တစ်ခုကင်းပြီးတော့လွတ်လို့မရဘူး သတိမပါတဲ့ဝိရိယလည်းပြာလောင်ခနေတာပဲဗမာအရာထင်မှာမဟုတ်ဘူးဝိရိယမပါတဲ့သတိဆိုတော့ဖြစ်ကိုမဖြစ်ဘူးဝိရိယမပါတော့ဘူးဆိုတော့ပြင်းတာပဲပြင်းနေတဲ့ပုဂ္ဂိုလ်ကဘယ်သတိထားလို့ရလိမ့်မလို့เนาะအဲ့ဒီတမာတိမဲ့ခင်သုံးခုကစမယ်ဆိုတော့တမာတိမဲ့ခင်သုံးခုမှာလည်းပဲအဓိကပညာဆိုတာပေါ်လာအောင်ဖော်ထုတ်ပေးမှာတမာတတိမဲ့ခင်เนาะတတိတံပဇင်ညလို့ သလိုတွဲတုံတယ်တတိတံပဇညာတတိဆိုတာသတိထားပြီးတော့တံပဇညာဆိုတာအတိရတာသတိထားပြီးတော့မှအတိရတယ်အဲ့ဒီသတိထားတဲ့ထဲမှာအာယုံကိုသုံးသပ်ပြီးတဲ့တမ္မာသင်္ကပ္ပလည်းပါတာပေါ့နော်အာယုံကိုသုံးသပ်ပြီးတာကပါလေတမ္မာသင်္ကပ္ပဆင်ញင်ပြီးတာပေါ့အဲ့ဒီကစရမယ်ဆိုတော့တတိတတိကစရမှာပါပဲအဲတတိဆိုတာဘာလဲဆိုတော့မနေ့ကပြောပြီးတတိဆိုတာတတိပဋ္ဌာန်၄ပါးပဲ ကာယဝေဒနာစိတ်ဓာဓမ္မကာယဆိုတာဒီခန္ဓာကိုယ်ကြီးဝေဒနာဆိုတာခုနပြောခဲ့ပြီသိမှုထဲမှာပါတဲ့ခံစားမှုအဲ့ဒါတွေကဝေဒနာပေါ့အဲပြီးရင်စိတ်ဓာဆိုတာဖြစ်ပနေတဲ့စိတ်ကလေးတွေပေါ့အဲစိတ်ဓာဓမ္မဆိုတာကအဲ့ဒီကာယပဲဝေဒနာပဲစိတ်ဓာပဲဆိုတဲ့အမည်တွေအကုန်လုံးပျောက်သွားပြီးတော့သဘောလေးပဲလို့ အဲ့လိုဖြစ်ရင်သဘောတသက်လေးဖြစ်ရင်ပရမတ္ထသဘောလေးပေါ်နေရင်အဲ့ဒါဓမ္မလို့ခေါ်တာเนาะဓမ္မဆိုတဲ့ဓမ္မရုပ်ပဲနာမည်တရားခွဲလို့မရဘူးအကုန်လုံးပေါင်းပြီးတော့ပါလိမ့်မယ်เนาะအဲ့ဒါလေးကိုရှုမှတ်မယ်ဘာဖြစ်လို့ရှုရမှာမလဲဆိုတော့ဒီဓမ္မစကြာတုတ်ရဲ့ရွယ်ချက်ကသစ္စာ၄ပါးကိုသိဖို့ဖြစ်တယ်သစ္စာ၄ပါးဆိုတာအမှန်၄ပါးပေါ့ အဲ့ဒီအမှန်၄ပါးကဘယ်မှာရှာဘယ်မှာဖြစ်တဲ့အမှန်လဲဆိုရင်ဒီခန္ဓာကိုယ်မှာဖြစ်တဲ့အမှန်ကိုယ်ခန္ဓာကိုယ်မှာကိုယ်ဖြစ်နေတဲ့အမှန်ကိုကိုယ့်ဟာကိုရှာရမှာအဲကြောင့်ရှင်းပညာရှင်များကပါတော့တရားရှာကိုယ်မှာတွေ့တယ်ပဲဒါပေမဲ့ဒီငါကိုယ်ကြီးဆိုတဲ့ထဲမှာတော့တရားရှာလို့မရဘူးကိုယ်နဲ့ခန္ဓာကိုကိုယ်အောင်တော့ပထမဆုံးလုပ်ပြရလိမ့်မယ်တဖြည်းဖြည်းနာရင် ဆင်ញင်ရင်ကွက်တာပါလိမ့်မယ်နော်အဲ့လိုတော့ရည်ရချက်ကဘာလဲဆိုရင်မြတ်စွာဘုရားပြောတဲ့အတိုင်းစကုကရဏီညံပွင့်သွားဖို့ပဲအရင်ကကျတော့လောကထဲမှာသူပြောလူပြောတွေမှတ်ထားတာတွေအများကြီးပဲအဲကိုယ့်အထင်နဲ့ကိုမှတ်ထားတာတွေလည်းအများကြီးအဲ့ဒီအထင်နေဟိုနေ့ကပြောတဲ့အထင်ပြည့်အနှစ်နိဗ္ဗာန်ဝင်ဆိုတဲ့အတိုင်း အဲ့ဒီအထင်တွေကိုဖယ်ရှားပြီးတော့တကယ်အရှိကဘယ်လိုလဲလို့မြင်လာဖို့သူတို့ကြောကတော့အထင်ပြောက်ပြီးတော့အမြင်ရောက်လာဖို့ဘာဘာအတွက်လဲအထင်ပြောက်ပြီးတော့အမြင်ရောက်လာဖို့အမြင်ရောက်လာပြီးတော့နောက်ဆုံးရည်ချက်ကတော့နိဗ္ဗာန်တပစ္စည်းဟောတုဆိုတဲ့အတိုင်းပဲနိဗ္ဗာန်ကို ဖုံးကွယ်ထားတဲ့ကိလေသာတွေရှင်းသွားဖို့ပဲเนาะအဓိကတော့ဗါတော့ကိလေသာတွေရှင်းသွားကိလေသာတွေရှင်းသွားမှသက္ခုကရဏီဆိုတဲ့ ဉာဏ်မျက်စိကလည်းပွင့်လာမှာအဲ့ဒီကြမှာဥပတမာယဟလာကိရတာအဖူတွေငြိမ်းချင်းတို့နော်ဟလာအဘိညာယဟလာထူသောဉာဏ်ဖြင့်သိခြင်းတို့သံမောဒါယအဝိဇ္ဇာအမောင်တုဖယ်ရှင်းသွားအောင်ထိုးထွင်းရသိခြင်းကနေပြီးတော့နောက်ဆုံးနိဗ္ဗာန်နာယအလုံးကင်းခြင်းရဖြစ်တဲ့နိဗ္ဗာန်ကိုမြတ်မပြုနိုင်ခြင်းဖြစ်တော့ပထမဆုံးလောက်ရမှာကနိဗ္ဗာန်ကို ရှာတာဆိုတာနိဗ္ဗာန်ကိုအရင်ရှာရတာမဟုတ်ဘူးနိဗ္ဗာန်ကိုထိုးရှာနေရတာလည်းမဟုတ်ဘူးဟိုနေ့ကပြောခဲ့ပြီနိဗ္ဗာန်ရဲ့အသင်္ကတဓာတ်ဆိုတော့နိဗ္ဗာန်ဟာကိုလှုပ်လို့ရတာမဟုတ်ဘူးကိုကဘာလှုပ်ရမလဲဆိုတော့အဲ့ဒီနိဗ္ဗာန်ကိုမမြင်နိုင်အောင်ကာကွယ်ထားတဲ့ဖုံးအုပ်ထားတဲ့ဟိုလက်ဒီဆရာတော်ရဲ့ဘုရားရှိခိုးရလို့ပါတော့ယံမြူခပင်းအမိုက်တင်းကိုအရှင်းပယ်ဖြောက်ဆိုတဲ့အတိုင်းအရှင်းပယ်ဖြောက်ဖို့ပဲအရှင်းပယ်ဖြောက်ဖြစ် နိုင်တဲ့ရှိမှာဘာဖြစ်တော့လင်းပေါက်လာပဲညာလင်းပေါက်လာပြီဆိုလို့ရှိရင်နိဗ္ဗာန်ကလည်းတွေ့ကိုတွေ့တော့တာအဲ့ဒါကိလေသာတွေရှင်းပြဖို့ဆိုတော့ကိလေသာကဘာကြောင့်ဖြစ်နေတာလဲအဲ့လိုစဉ်းစားကြည့်ရမယ်နော်အဲကိလေသာဘာကြောင့်ဖြစ်ဖြစ်နေရလဲဆိုရင်ဒီစိတ်လေးကအပြင်ထွက်လဲနေလို့ကိလေသာတွေဖြစ်နေတာဒီစိတ်လေးကဘာလို့အပြင်ထွက်လဲနေလို့ကိလေသာဖြစ်နေတာခန္ဓာကိုယ်အတွေ့မှာကိုယ့်အကိုယ်အာယုံပြသွားရင်ကိလေသာဖြစ်တယ်ဆိုတာထွေထူးမဟုတ်ဗျာ လောဘဥဆောင်တဲ့တရားတွေဖြစ်နေတာဒေါသဥဆောင်တဲ့တရားတွေဖြစ်နေတာအဲ့ဒါပဲလောဘဥဆောင်တယ်ဆိုတာကျင်နှက်စရာတွေနဲ့တွေ့ရင် လောဘဥဆောင်တဲ့ကိလေသာတွေထမှာပေါ့ကိလေသာမျိုးတွေပေါ့နော်မကျင်နှက်စရာတွေနဲ့တွေ့ရင်ဒေါသဥဆောင်တဲ့ကိလေသာတွေထမှာပေါ့အဓိကတော့လောဘနဲ့ဒေါသပဲလောကထဲမှာထင်ရှားပါတယ်မောဟမထင်ရှားဘူးမောဟရဲ့အလုပ်ကသူကဖုံးကွယ်ပေးတဲ့အလုပ်ပဲလုပ်တာ သူနောက်ကဆရာကြီးဘာမသိဘူးမသိပေမဲ့အဲ့ဒီမကောင်းမှုအလုံးတွေမှာသူကဆရာကြီးပဲဘယ်မကောင်းမှုမဆိုဆရာကြီးလုပ်နေတာဘာမှမသိတဲ့တရားပဲအခုလည်းပဲဥစဉ်တို့ကိုဒုက္ခရောက်အောင်ဆရာကြီးလုံတာဘူးလေမောဟပေါ့ဘာမှဟောတိပတ္တိမသိဘူးဟောတိမတ္တိမသိပေမဲ့သိသလောက်လေးနဲ့တော့ तू ကတော်တော်ရွှေ့တတ်တယ်ဒါကြောင့်မောဟဆိုတာလုံးလုံးမသိတာမဟုတ်ဘူးရှင်းရှင်းမသိတာเนาะအဲ့ဒါကိုဘာနဲ့ ဥပမာပေးတော့ရံမြူခပင်းမြူနဲ့တူတယ်လက်မှာမြူတွေဖုံးနေသလိုပဲညညင်းနဲ့တန်ကောင် လက်ွယ်ညင်းနဲ့တန်ကောင်ကြီးနဲ့တူတယ်ဆိုတာမဟုတ်ဘူးလက်ွယ်ညင်းတန်ကောင်ရဲ့အမောက်မှန်ကမြူနဲ့မတူဘူးသူကတခြားအကူအညီတစ်ခုနဲ့ရှင်းလို့ရတယ်ဥပမာညမောင်မောင်ဆိုရင်တမိထိုးလို့ရတယ်တမိထိုးရင်လင်းသွားတာပဲဒါပေမဲ့မြူမောင်ကြီးဆိုရင်ကာမီထိုးလို့ကိုမပေါဘူး အဲ့လိုကွာတယ်အဲ့ဒါမောဟဆိုတဲ့မသိမှုကအဲ့လိုညမောကြီးလို့လုံးဝမသိဘူးလားဆိုတော့မသိဘူးလားဆိုရင်သိတယ်သိလားလို့ပြောရင်လည်းမသိဘူးအဲ့ဒါပါပဲဒီဒီလောကကြီးကိုဒုက္ခပေးနေတဲ့တရားဖြစ်ဖြစ်လူဖြစ်ဖြစ်ကအဲ့လိုပဲ तू မသိဘူးလားဆိုတော့သိမှသိပဲသူတည်းသိတဲ့လူကိုမရှိဘူးဘာသိတော့ဆိုဘာတော့ဘာပဲပြောလို့လဲမရဘူးအဲ့လိုဖြစ်နေတဲ့သဘောကိုဘာလို့ခေါ်တော့ဘောဟလို့ခေါ်တယ်အဲ့ဒါကိုမြူနဲ့တင်စားတာပေါ့နော်အဲ့တော့ မောဟကဖုံးပေးထားတဲ့အတွက်ဥစ္စရညာကအမှန်တိုင်းမမြင်ဘူးဒါပေမဲ့အငြိမ်တော့မနေဘူးအကန့်ဆော့ဆိုတဲ့အတိုင်းပဲမောဟဖုံးနေတဲ့လူကပိုဆော့တယ်အပြင်ထွက်ပြီးတော့ဒီစိတ်ကလဲတယ်အပြင်မှာဘာတွေရှိလဲဆိုတော့ဟမ်အပြင်မှာအပြင်မှာမလုပ်ပါနဲ့ကျန်တဲ့လူတွေကသူတို့ကိုကိလေသာတွေလို့ပြောနေပါတယ်မယ်နော်အပြင်မှာကိလေသာတွေရှိတာမဟုတ်ဘူးအပြင်မှာချစ်စရာဒါမှမဟုတ်မုန်းစရာတခုခုရှိတာ အပြင်မှာဘာတွေရှိရတော့ကိုယ့်အကိုတကယ်သွားကြည့်ပါချစ်စရာနဲ့မုန်းစရာတစ်ခုကိုတွေ့မှာပဲဟုတ်တယ်မလားဒီကိရိတာတွေကြည့်တွေ့နေတာမဟုတ်ပါဘူးဘာတွေတွေ့ရတော့ချစ်စရာတွေလည်းတွေ့တယ်မုန်းစရာတွေလည်းတွေ့တယ်အဲ့တော့အဲ့ဒီလိုအဲ့ဒီနှစ်ခုပဲလွှမ်းမိုးထားတဲ့အပြင်ကိုဒီစိတ်ကရောက်လိုက်တာ ਨੇ တစ်ခုခုနဲ့တော့တိုးမယ်ချစ်စရာနဲ့တိုးရင်လောဘဥဆောင်တဲ့ကိလေသာတွေကတင်လာမှာပဲ မုန်းစရာတွေနဲ့တိုးရင်ဟောဒေါသဥဆောင်တဲ့ကိလေသာတွေကတိုးမှာပဲအဲ့ဒါကိလေသာတွေနဲ့မတိုးရင်ဘူးဆိုရင်ဒီစိတ်ကအပြင်းထွက်ပြီးတော့မလဲနဲ့အပြင်းထွက်ပြီးတော့မလဲတော့ဘာလုပ်အောင်လဲဆိုတော့ဒီခန္ဓာကိုယ်ထဲကို ပြန်ကောက်အောင်လုပ်ရလိမ့်မယ်ဒါဒီစိတ်ကလေးကဒီလိုပြန်အံ့တော့အမှုကောင်းတယ်လောကမိဘနဲ့သားသမီးတွေနဲ့တော်တော်တူပါတယ်ဒီဒီဒီခန္ဓာကိုယ်နဲ့ဒီစိတ်ကလေးကလေတကယ်တော့ဒီဒီခန္ဓာကိုယ်ဆိုတာဥစဉ်တော့သူကတိလူပုံရောက်တဲ့ ခန္ဓာကိုယ်ကြီးပေါ့နော်ဒုက္ခတိလူဘုံကိုဘာဖြစ်လို့ရောက်တယ်လဲဆိုရင်တော့ဗုဒ္ဓဘာသာလေးပဲသိပါတယ်ဒုက္ခတိဘုံကိုဘာဖြစ်လို့ရောက်တာတော့ဆိုရင်ကျွန်တော်ဒီဒီဒီကေဖိုးကြီးတယ်မလို့ဦးဇင်းတို့ဆရာစင်ဆက်ကဟိုဆရာတင်မိုးတို့ရွာကမြဲစကြံကအဲကမြဲစကြံဆက်တွေပဲဦးဇင်းတို့ဆရာတွေပဲတွေအကုန်လုံးဒီဒီပကန်းဆက်တွေအကုန်လုံးကအဲ့မှာ ဦးဇင်းတို့ဆရာသမားတွေနေတုန်းကဒီခုဗမာဗမောဆရာတော်ကြီးတို့လည်းအဲ့ဒီကြောင်းတွေ့ပါပဲဗမောဆရာတော်ကြီးတို့နေစဉ်ကအဲ့ဒီမှာကျောင်းတိုင်ဘုန်းကြီးကလူနာမင်းနဲ့ပဲခေါ်တယ်ကျုပ်တို့ဘက်မှာဥပွားတယ်ဥပွားကိုအဲ့ပတ်ဝန်းကျင်ကတည်တာကတောင်ဝေးကဥပွားတယ်နော်ဘာလို့လဲသူသူကိုယ်တိုင်ကနောက်ဆုံးအချိန်လှုပ်ရှားနိုင်တဲ့ဒီဆွမ်းခံထွက်တယ်ဆွမ်းခံထွက်အသက်ကလည်းကြီးပြီဆိုတဲ့ခါကျတော့ဒီတောင်ဝေးတစ်ချောင်းနဲ့ဆွမ်းခံထွက်လာလို့ရှိရင်အဲတင်းဝဲထိုင်တယ်ဟိုက အမောရေတောက်ဖို့ရင်းနှီးရန်လေးပါလေးလှုပ်ထားတယ်ပေါ့တော်လျောက်စားစရာလေးလှုပ်ထားပြီးရင်းနှီးရန်ကပ်ပြီးလို့ထိုင်တာနဲ့ဟက်ကောင်အကုသိုလ်ပင်နှပါရှိလေသူအမြဲတမ်းနဲ့ဒီတင်းရုတ်တရုတ်ခွဲကအဲ့ဒီဝါရတဲ့အကုန်လုံးတတ်တယ်ကြောင်တောင်တောင်ဖြစ်နေခါတောင်ဝင်းတော့တောက်ဆိုခေါ်ထားတယ်နင်ကုသိုလ်ကြောင့်လှုပ်ပြလာတဲ့ကောင်ကကုသိုလ်နဲ့အကုသိုလ်မှမကွဲနင်နောက်တစ်ခါဘာနဲ့ပြန်လာမှာတော့ဟာဆိုကြောက်နေခောက်ပြန်အောင်အဲ့ဒီမှာမှတ်ထားအကုသိုလ်က12ပါးအဲ့ဒီမှာ လောဘဥဆောင်ပြီးတော့၈ပါးဒေါသဥဆောင်ပြီးတော့2ပါးပေါ့မောဘဥဆောင်တာက2ပါးဘောင်းဘလောက်တော့12ပါးအဲအဲ့ဒါတွေကိုရေးရတယ်ပြီးရင်လောဘဥဆောင်တဲ့7ပါးကိုလည်းသူသိနေတယ်သူကဘာသူဖြစ်ဖြစ်မေးလိုက်ရင်တို့တချို့ကလည်းဆရာသမားဆရာဆရာတော်သမားတော်ကြီးဆိုတော့ကြောက်တော့မော့ပြီးတော့ကြောင်တော်တော်ဖြစ်နေဒါဆိုခေါက်ခေါက်လိုက်တာပဲအဲ့တော့ဘုန်းကြီးလည်းခေါက်တာပဲလူလည်းခေါက်တာပဲအဲ့တော့ဘာသူမဆိုပထမဆုံးသူသူ့ရှာပညာအလကားမရဘူး တောင်ဝေးခေါက်တစ်ချက်ခံပြီးမှရတယ်အဲသူတောင်ဝေးခေါက်ကဘလို့ဘုံကြည့်လဲဆိုရင်သူဆွမ်းကထွက်ခြင်းက9နာရီလောက်ထွက်တယ်ဆိုရင်တော့တယ်ထွန်းနေရတဲ့တခါကြီးတွေကတောင်ဝေးအခောက်ခံပြီးအိမ်ကိုပြန်သေးတာလောင်းကိုလောင်းနေတာသူ့ကိုအဲ့လောက်ကြင်ညိုတာမကြင်ညိုလည်းလည်းမဖြစ်ဘူးဒီပါသူတို့ကိုတင်မိုးတို့ရောတော်တော်ဆင်းရဲပါတယ်ဦးစင်းတို့ဆရာသမားတွေနေတော့မှာတော့ကိုယ့်ကိုတောက်ဖို့ရေးတောင်မှကန်တွင်းထဲမှာရေပရင်တူအဘဝကတ်ခင်းထားပြီးတော့စောက်ညဆိုအဲ့ဒီပုံမှာ ဇာထိုင်းအာရင်နင်းနေချင်းထက်တဲ့ကြီးကို ကိုဘူးလေးနဲ့ကိုစုထားတာအဲသမင်းကလည်းစကွဲသမင်းနဲ့ခင်းညင်တီတောင်းလောက်ငေုတ်တီတောင်းလောက်လို့ပြောပါတယ်အဲ့ဒါလည်းအဟွာလည်းမစားရပါဘူးတဲ့ဘာလို့ ਆ လဲဆိုတော့အဖိတ်နေတွေရောက်ပြီဆိုရင်အနာနာရွာတွေကဟိုရွာက၅ပါးဒီရွာက၁၀ပါးတန်ခါတဲ့တော်ပြီပဲတော်တော်ကြီးကိုမြရတယ်လာပင့်ကြတာဘာလို့လဲဆိုတော့ဆွန့်အဝါစားပင့်တယ်အဲ့တော့ဥပုနေကြတော့ဆွန့်အဝါဖုံးမေးကြရတဲ့ မိုးချုပ်ပြန်ရောက်တာပဲအဲ့လိုနေတာအတော်စင်းရင်လို့သူ့တပည့်တွေမှာဒီဥစဉ်တို့ရွှေဆောင်တိုင်ဆရာတော်ဥပန္တဝါတို့ပေါ့အဲ့ဒီကမြဲစကြမ်းအတွက်တွေပဲဆရာတော်ဟိုဗမောဆရာတော်ကြီးကတော့အဲ့ဒီဇာတိသားကိုဇာတိသားသူတို့အုပ်စုနာကရွာလေးရပါပဲဒါပါတော့သူ့ကိုဆရာတော်ဥပန္တဝါဒီရွှေဆောင်တိုင်ကြီးနဲ့ကြီးပွားနေပြီသူ့တထေးကိုယ်ွယ်တဲ့တကားတွေတကားတွေရှိပြီဆိုတော့ဆရာတော်ကသွားပင့်မယ်ဆိုတော့ရွာသားတွေလည်းပင့်စေခြင်းတယ် သူတို့ဆရာတော်ကြီးဒီလောက်စာတော်ပြီးတော့တပည့်ပေါင်းများစွာသင်ပေးပြီးတော့တက်တက်လုံးဆင်းပြောမယ်ဆိုလို့ရှိရင်သူတို့ရွာကတ်တဲ့စကပန်းဟင်းညိုနဲ့ဒီငရုတ်သီးတောင်းလောက်စားနေရတာကိုသူကအားမရဘူးအဲ့တက်ပို့ပြီးတော့လည်းမတတ်နိုင်ဘူးအဲ့တော့ရွှေဆောင်ဆရာတော်ကပြင့်မယ်ဆိုတော့သူတို့တော်တော်ဝင်လာတာပါပြင့်ပေါ့လာဆရာတော်ကပြင့်တယ်ရွာတကာဓမ္မတွေကလည်းဝမ်းပန်းတော့ဒါပေါ့တို့ဆရာတော်ကြီးမြို့တက်ပြီးတော့ အခုမှဘုံကြည့်တော့မှဆိုပြီးဟိုရောက်တော့အဲဒီဆရာတော်ဥပ္ပောကဆရာတော်ဥပ္ပန်တော်ရကမြို့မှာနေတော့စာတွေလည်းပို့ချနေတာဆိုတော့ကုသိုလ်တွေအမြဲရပါသဗျာကိုကုသိုလ်ကိုလည်းရအောင်လည်းယူနိုင်ပါတယ်ကိုရန်ရအောင်ယူနိုင်ရမကဘူးသူများတောင်ဟောပြောပြီးတော့ပေးနိုင်ပါတယ်ဒီပါသားငမွဲငတုံးနေတပည့်တော်လို့ဘုန်းကြီးမှ မရှိရင်ကုသိုလ်နဲ့အကုသိုလ်တော့ ကွဲမှာမဟုတ်ဘူးအဲ့တော့မလိုက်ပြစေနဲ့ဒီဒုက္ခိတတတဝါလေးတွေရှိရပဲတပြီးတော့နေပါမယ်ဆိုတော့အဲ့ဒီရွာမေရွာဖပေါ့အကြီးဆုံးတခါကြီးတွေကတခါတည်းရှေ့သလောက်ပတ်ပြီးတော့မဟုတ်ပါဘူးပြတပည့်တော်ငဲ့အောင်နေပါနဲ့ဆရာတော်တော်ဆင်းရဲတဲ့နေရာကြီးလိုက်သွားပါတပည့်တော်ကကျေနပ်ပါတယ်ဖျားဆိုတော့အဲ့ဒါတောင်ဝင်းနဲ့ခေါက်ထားပဲတောက်ဆိုငါလိုတောင်ဝင်းတစ်ထောက်တော့ခေါက်နေတဲ့ဘုန်းကြီးရှိတာတောင်နင်တို့ဒီလောက်မိုက်နေသူတို့ဘုန်းကြီးမရှိရင်နင်တို့အကုန်လုံးဝစီစားတွေဖြစ်ကုန်မှာပေါ့ဟာဆို အဲ့လိုနေတဲ့ဘုန်းကြီးတော့သူ့ပြာကတောင်ဝဲခောက်ခံနေဆိုရင်ကြွရတာအဲအဲ့အဲ့လိုဆရာတော်ကြီးတွေလည်းသာနာမှာတကယ်ရှိခဲ့ပါတယ်အခုလည်းပဲအဲ့ဆရာတော်ဒါဒီမှာရှိမယ်ဆိုရင်တော့နာညနေပဲပွဲတိုင်းပွဲတိုင်းတရောက်တော့တောင်တော့ကြားမှာပဲအဲ့ကြိုင်တော့နည်းနည်းညှိထားမှာပတ်လားလို့နော်အတန်းကြီးဟောနော်အဲ့မှတ်ထားပါအောင်အပြင်မှာပါလဲချစ်စရာသုံးဖို့ မုန်းစရာပေါ့သို့မဟုတ်ဂျင်းနတ်စရာသို့မဟုတ်မုန်းစရာပေါ့အဲ့လိုတွေ့မယ်ဒီစိတ်လေးရတယ်အဲ့ဒီဘက်မှာပြောတယ်ဘာဖြစ်လို့ဆိုတော့အလုံးပရိစ္ဆာသို့မဟုတ်ပါတိတာပဲဒီစိတ်လေးရတန်ត្រာအစတုန်းကသူ့မိဘအရင်ကဘယ်သူလဲဆိုရင်ခင်တောင်ကဥရဘွားနဲ့တွေ့မယ်ထင်တော့ဒီပလဲဖောကြီးဒီဇာကြီးထောက်ထောက်ပြီးတော့အများတန်းအောနေတဲ့ဂျာတွေကမူလနှစ်ဖြာဆိုတာဘယ်သူလဲဘယ်သူလဲအဝိဇ္ဇာနဲ့တဏှာကစမွေးတာဆိုတော့ သူ့ရဲ့မိရင်ဖာရင်စိတ်ကအဝိဇ္ဇာတဏှာပဲဒါပေမဲ့အဝိဇ္ဇာပစ္စည်းဟာအဲသင်္ခါရဆိုတဲ့နေရာကြတော့အဲ့ဒီစဖြစ်တုန်းကတော့အဝိဇ္ဇာပစ္စည်းဟာအခိုက်မှာလူတွေရောတိရစ္ဆာန်တွေရောအတူတူပါပဲအဝိဇ္ဇာနဲ့တဏှာပဲလွှမ်းမိုးနာပါပဲအဲတိရစ္ဆာန်တွေနဲ့လူနဲ့ဘယ်မှာလမ်းခွဲလာတော့အဝိဇ္ဇာပစ္စည်းဟာသင်္ခါရသင်္ခါရကို ရောက်တဲ့ခါကျတော့သင်္ခါရမှာကောင်းတဲ့ပုံညာပေးသင်္ခါရလည်းရှိတယ်မကောင်းတဲ့ဘာလို့ အပုံညာပိသင်္ခါရလည်းရှိတယ်အနိစာပိသင်္ခါရဆိုတော့အရူပထားပါတော့အဓိကကတော့ပုံညာနဲ့အပုံညာပါပဲအဲဒီအဘိဓမ္မာမှာတော့ကုသိုလ်နဲ့အကုသိုလ်ပါပဲရှိတယ်အဲ့လိုပြုရင်ပြုရင်ကကုသိုလ်ဖြစ်သွားတာပဲအမှတ်တမဲ့เนาะဒီအခုဟောကြတာတော့ကုသိုလ်ဆိုတာစေနာသုံးနာပြဋ္ဌာန်းမှတော့ဘာလို့အဲ့လိုပြောတယ်ဒါကတော့အစင်မြင်ကုသိုလ်ဖြစ်မှာပါဒုက္ကတိပုံကိုရောက်စေတဲ့ကုသိုလ်ဆိုတော့ကိုလွတ်တဲ့လောက်ရတစ်ခုခုကြောင့် ပတ်ဝန်းကျင်ပေါ်မှာအကျိုးတက်ရောက်သွားရင်သူဘာဖြစ်သွားလဲဆိုကုသိုလ်ဖြစ်သွားတာအဲ့ဒီကုသိုလ်ဖြစ်သွားပြီဆိုတော့အဲ့ဒီကုသိုလ်ကအကျိုးပေးတဲ့ခါကျတော့တဏ္ဍာအဝိဇ္ဇတနာလွှမ်းမိုးတဲ့မျိုးစေ့မဟုတ်တော့ဘူးကုသိုလ်လွှမ်းမိုးတယ်ဆိုတာကုသိုလ်ဆိုတာအချင်းချုပ်အားဖြင့်တရား၅မျိုးလွှမ်းမိုးတယ်တရားပဲမျိုးလွှမ်းမိုးတော့၅မျိုးလွှမ်းမိုးတယ်အပြီးမှသင်ဖို့တဲ့လူမပါသေးဘူးเนาะမပါဘူးမှသင်ဖို့တဲ့လူမပါဘူးဆိုရင် စိတ်ရခွန်အား၅မျိုးလို့ခေါ်တယ်အဲ့ဒါပါလဲတော့သဒ္ဒါဝိရိယတတိသမာဓိပညာမှတ်မိလားဘာရောပညာအဲ့ဒါကိုမှတ်ထားကိုယ်ကိုသူကတိလူပုံပို့ပေးတဲ့ဓမ္မမိဘကအဲ့ဒီတရား၅ခုပဲသရာဓာသရာဆိုတာသိပါတယ်ယရနာသုံးပါးတို့ကံကံဤအကျိုးတို့ကိုယုံနာပါတော့သရာပါဝိရိယဆိုတာကတော့အဲ့ဒီယုံကြည်ချက်အကောင်အထည်ဖော်ဖို့ အကောင့်ထဲပေါ်လာဖို့ကြိုးစားပေးတာကဝိရိယတရားဝိရိယတတိဆိုတော့သတိထားတာပါပဲကောင်းတဲ့အလုပ်တိုင်းမှာသတိပါမှရပါတယ်သတိကဆရာကြီးပါပဲเนาะအလုံးတရားအလုံးတို့ရဲ့အချုပ်ကလည်းသတိတရားပဲเนาะဒါကြောင့်မြတ်စွာဘုရားကဟိုမင်းတို့နိဗ္ဗာန်ကိုမျက်မှောက်ပြု၍နေရကြတော့ဘာလို့မဟုတ်ဘူးဒါမှမဟုတ်ပညာကိုမပြတ်ဖြစ်နေအောင် ဒီလိုလည်းမပြောဘူးမဖြစ်မှမဖြစ်နိုင်မယ်နဲ့ပါတယ်အပမဒေနာတမ္မာဒေနာတတိအမြဲရှိနေအောင်ကြိုးစားကြတတိနဲ့အမြဲနေရလို့သူလိုပြောတာပေါ့အဓိကတတိပေါ့ပြီးတော့တတိရှိလာပြီဆိုရင်ဘာလို့တတိရှိလာရင်ဘာဖြစ်မယ်တဲ့တော့တမာတိဖြစ်လာမှာနော်တမာတိတရားဝိရိယတတိတမာတိတမာတိဖြစ်လာပြီးရင်တော့ပညာဘာလို့တမာတိဆိုတာတခုခုစူးစိုက်တာပဲ စူးစိုက်မိပြီဆိုရင်စူးစိုက်မှုနောက်မှာစူးစမ်းမှုရှိတယ်စူးစိုက်မှုနောက်မှာပါတော့တခုကိုကြည့်နေရင်ပဲဒါလေးကဘာလဲပါလဲမလို့ဆိုတော့စူးစမ်းစိတ်ကပါဟုတ်ပါတယ်စူးစမ်းမှုမပါဘဲနဲ့လဲစူးစိုက်ပြီးတော့အချိန်ကုန်ခံပြီးဘယ်သူမှမကြည့်ဘူးဟုတ်လားပညာရဲ့ပေါ့အလုံးပေါင်းဘယ်နှပါတော့၅ပါအဲ့ဒါကုသိုလ်လို့ပြောလိုက်လို့ချင်းအဲ့ဒီတရား၅ပါအပေါင်းကိုကုသိုလ်လို့ခေါ်တာဘာရဲ့ဘာရဲ့ဘာရဲ့ပဲတော့တရားဝိရိယ တတိမာဂိပညာအဲဒီတရားတွေကိုစိတ်ရဲ့စွမ်းအား၅ခုလို့လည်းခေါ်ပါတယ်တနည်းအားဖြင့်စိတ်ကိုအစိုးတရားဖြစ်တဲ့အတွက်ကြောင့်သူတို့ကိုအိန္ဒြေလို့လည်းခေါ်တယ်အိန္ဒြေဆိုတာမြန်မာလိုအစိုးရတာပါပဲเนาะအဲ့တော့ဒီသုက္ကတိလူဘုံကိုကျွန်တော်ရောက်တယ်ဆိုလို့ရှိရင်ကုသိုလ်ကြောင့်ရောက်တာเนาะစောစောခါလေးပြောမယ်ဘာကြောင့်လွတ်ပြေရောက်လာတာတော့ဆိုပါတော့လွတ်ပြေဆိုတာသုက္ကတိဘုံပဲသုက္ကတိဘုံကိုရောက်တာမှန်သမျှဘာကြောင့်လဲ ကုသိုလ်ကြောင့်ကုသိုလ်ဆိုတာဘာတွေလဲလို့ပြောရင်တဒါဝရိယတတိသမာဓိပညာအဲ့ဒီတရားကအဓိကပဲအဲ့ဒီတရား၅ခုခုရှိရင်ကျန်တဲ့ကုသိုလ်တရားတွေကဖြစ်တယ်အဲ့ကုသိုလ်ရဲ့ခေါင်းဆောင်တွေကဒီတရား၅ခုပဲအဓိကခေါင်းဆောင်ကဘယ်သူတုံးဆိုရင်တတိတရားဗျာနော်အဓိကခေါင်းဆောင်ပါတော့တတိအဲတတိကရှုမှတ်ပြီးမှရတာအဲ့ဒါဆိုတော့အဲ့ဒီတရားဒီကြောင့်ဒီလူပြေလေးကိုရောက်လာတာ လို့ဆိုတော့လူပြည်ရဲ့လူစိတ်ကလေးလူပြည်ကိုပထမဆုံးပဋိသင်္ဍေစိတ်ကလေးဖြစ်မှာပေါ့နော်ပြီးရင်တော့နောက်ထပ်အခုလိုမြင်သိကြားသိစသည်ဖြစ်မှာအခုစိတ်ထဲမှာကြံသိတွေအကုန်လုံးဖြစ်ဖြစ်မှာပဲဒါဘာပဲဖြစ်ဖြစ်အဲ့လိုကြံတတ်တိတအောင်ဖြစ်တဲ့ဒီစိတ်လေးကိုမွေးဖွားပေးတဲ့မိဘအရင်ကတော့ဘယ်သူလဲဆိုရင်ဓမ္မအနေနဲ့ဆိုရင်ခုနတရား၅ပါးပဲဘာရော တရားဝိယတတိတမာရီပညာဒါကဒီဘဝမှာတော်ရတဲ့မိဘဟုတ်လားဒီဘဝမှာဆိုတာအခုလိုသူကတိလူဘုံရောက်မှတော်တယ်မိဘဒါပေမဲ့တန္တရာအစတုန်းကတော့တော်တယ်မိဘကတော့ဘယ်သူလဲဘယ်သူအဝိဇ္ဇာနဲ့တဏှာတန္တရာရောက်လို့ဒီမိဘနှစ်ပါးနဲ့ကြီးပျော်မွေ့နေတာဆိုတော့အဝိဇ္ဇာနဲ့တဏှာကသူ့မိရင်ဖာကြီးလိုပဲ ဘဝအဆက်ဆက်ဆိုတော့တန်ဟောစဉ်ကြီးမှာပေါ့နော်အဲဒီတဘောလေးရောင်တိရောင်လဲနဲ့ဘယ်လိုလုပ်ပြီးတော့ဒီအကန်ဆော့ရင်ကနေတော့တိုးပြီးပြီးကုသိုလ်ဖြစ်လာတော့မသိဘူးအဲ့လိုနည်းနဲ့သူကတိလူဘုံရောက်လာတာအဲ့တော့သူကတိလူဘုံရောက်ပြီမဲ့ဒီစိန်လေးဟာအခုမှတော်ရတဲ့မိဘလို့ပြောရမယ်သူ့အတွက်တော့သစိမ့်ပြင်းပြင်းဖြစ်နေတာသစိမ့်ပြင်းပြင်းဖြစ်ရင်တော့ဒီခန္ဓာကိုယ်ထဲမှာ तू ကပြောဖို့မပြောဘူးခန္ဓာကိုယ်ထဲမှာ မပြောဘူးဒါကြောင့်ဒီစိတ်လေးကခန္ဓာကိုယ်ဘယ်တော့မှမကပ်ဘူးနိုးလာတွေကဘာလို့တော့အပြင်းမှာဘာတွေကြိုက်စရာရှိမလဲဘာတွေရမလဲဒါတွေကြမ်းနေမှာပဲအမြဲတမ်းအခုကလေးတွေရှောက်လေတယ်လို့ပြောနေသူ့ကိုလူပြမင်းတို့ရဲ့စပြီးတော့တော်ခဲ့တဲ့တန်ត្រမိပါပါလေကိလေသာတွေဆိုတော့ကိလေသာအပြင်းမှာလဲမှပြောလို့ရတာခန္ဓာကိုယ်ထဲမှာကိလေသာမရှိဘူးဘာလို့ခန္ဓာကိုယ်ခန္ဓာကိုယ်ရာချစ်စရာလဲ မရှိဘူးမုန်းစရာလည်းမရှိဘူးခန္ဓာကိုယ်ထဲမှာတော့ဘာရှိလဲဆိုသိစရာပဲရှိတယ်အဲ့ဒါမှလည်းခန္ဓာကိုယ်ထဲမှာပါတော့သိစရာပဲကိုယ့်ကိုယ်ဘယ်နေရာပိုချစ်တယ်လို့မရှိဘူးเนาะခေါင်းကစပင်းနေဖြူးနေလဲချစ်တော့မယ်ဘယ်နေရာပိုချစ်လို့အကုန်တကိုယ်လုံးကိုချစ်တယ်နော်မုန်းစရာဘယ်မှမုန်းဘူးကဲလူတွေကအခြေတကာရှင်ဆိုတာကိုယ့်ကိုယ်ကိုချစ်ဆုံးဆိုတာအဲ့လိုပြောတာကိုယ့်ကိုယ်ကိုတော့ဘယ်အစိတ်ပိုင်းမှာမုန်းကိုမမုန်းဘူး အဲ့တော့ခန္ဓာကိုယ်ထဲမှာချစ်စရာလည်းမရှိဘူးမုန်းစရာလည်းမရှိဘူးဒါကြောင့်ဒီစိတ်လေးကဒီခန္ဓာကိုယ်တွင်းမှာသာတဏှာခန္ဓာကိုယ်ရဲ့ဘယ်နေရာလျှောက်လဲလဲပါမျက်စိကိုလျှောက်လဲလဲနားကိုရှိရှိချစ်စရာလည်းမရှိပါဘူးမုန်းစရာလည်းမရှိဘူးဒါပေမဲ့ဆွဲလန်းတာကတော့ဆွဲလန်းတာပေါ့ဒါကတစ်ပိုင်းပဲဒါတော့အဝိဇ္ဇာရဲ့အရှိန်ရဒါဖြစ်ကိုဖြစ်ရမှာပဲအဲ့တော့ဒီစိတ်လေးကကိရိတာအပေါင်းဖော်နဲ့မှပြောခြင်းတယ်ဆိုတော့ကိရိတာအပေါင်းဖော်ကဘယ်ထွက်ရှာမှတွေ့တယ်ဆိုတော့ အပြင်ထွက်ရှာမှတွေ့မယ်ပျော်စရာတွေနဲ့တွေ့လို့လည်းပဲကိလေသာကဖြစ်နေတာပဲအဲ့ကြရင်တော့လောဘဥဆောင်တဲ့ကိလေသာတွေပေါ့နော်ပျော်စရာရှစ်စရာကိုကြိုက်စရာပြင်းစရာတွေနဲ့တွေ့ရင်ရောပြင်းစရာနဲ့တွေ့လို့များပြင်းနေလေလို့ထင်လားဆိုတော့မပြင်းဘူးအဲ့ပြင်းစရာတွေပဲလေသူတို့အတွက်ပျော်စရာတခုပဲအဲ့စိတ်တူရတာလည်းတခါလေးပျော်တယ်ဗျာနော်လူတွေကစိတ်တူရင်မပျော်ဘူးလို့ထင်တာလူတွေဘာလို့စိတ်တူလို့ဆိုရင် ဒီလိုကြီးစိတ်တို့ပြီးអော်လိုက်ရမှာဟိုစိတ်ထဲမှာကျေနပ်သွားမလို့ထင်လို့နော်မကျေနပ်ဘဲလောက်တာတခုမှမရှိဘူးပြောတော့ကတော့စိတ်တို့တာတော့မကျေနပ်ဘူးလို့ထင်ဟာစိတ်တို့တာလည်းကျေနပ်တယ်မပြောရရင်လည်းကျေနပ်တယ်ပဲအဲစိတ်တို့ပြီးကျေနပ်ရင်တော့ဘယ်အုပ်စုကလိုက်လာမလို့ဆိုရင်ဒေါသဥဆောင်တဲ့ကိလေသာတွေလိုက်လာမှာပဲပျော်ပြီးတော့ကျေနပ်ရင်လည်းလောဘဥဆောင်တဲ့ကိလေသာတွေလိုက်လာမှာပဲအဲကျတော့ကိလေသာအပေါင်းဖို့ကအပြင်မှာရှာလို့လွယ်တယ်ရှေ့ဆရာတွေနဲ့တွေ့လို့လည်းအပေါင်းအသင်းပေါ်တာပဲ ရှစ်ဆရာနဲ့တွေ့လို့သာအပေါင်းအသင်းပေါ်တာမုန်းဆရာနဲ့လည်းတွေ့ရင်တော့သူ့မှာအပေါင်းအသင်းမရှိဘူးလို့မထင်နဲ့အဲ့ဒီမလဲဒေါသအိတ်တာမက်ဆေ့ချာကိုကိုစားဆိုတဲ့ဒေါသအုပ်စုဝင်တရားတွေကပြည့်လို့ပဲဒါကြီးလည်းသူ့အဖော်ပါဟောင်းနေပဲကိလေသာတွေပဲအဖော်နဲ့တွေ့ရင်ပြောတယ်ဟုတ်လားအဲ့တော့အဲ့လိုပြောနေသမျှအဝိဇ္ဇာမျိုးကထူတဲ့ထူမှာဆိုတော့အဝိဇ္ဇာမျိုးဒီစိတ်လေးမထူအောင်တပြေးပါလာအောင်ဆိုရင်ပထမဆုံးလုပ်ရမှာက အပြင်ထွက်ပျော်လေးရှိတဲ့ဒီစိတ်လေးကိုခန္ဓာကိုယ်တွင်ပြန်ကအောင်ပထမဆုံးလုပ်ရမယ်ဒါလောကမိဘတွေနဲ့တော်တော်တူပါတယ်เนาะလောကမိဘတွေအဲကုသတိပိတွေကအိမ်ပြန်ထွက်လဲနေတယ်ဆိုရင်အတွင်ထွက်လာရင်ပြဿနာတစ်ခုနဲ့တော့တိုးမှာပဲဆိုတာသိတယ်ပေါ့အနည်းဆုံးပတ်သက်ရှိပြီးတော့လောင်သားလောက်ခဲ့လို့တင်းနဲ့ကျွေးလောက်ကဒါအပေါ့ဆုံးပါပဲရန်တွေ့လာတာလည်းဖြစ်ဖြစ်ဖြစ်နေတယ် အဲတခုခုတော့ဖြစ်ချင်းဖြစ်နေတယ်အပျော်လွန်ပြီးတော့လည်းပြဿနာတက်ချင်းတက်မှာပဲနော်ဒေါသထွက်လွန်ပြီးတော့လည်းပြဿနာတက်မှာပဲကျဉ်းနှမှုကြောင့်ဖြစ်စေမကျဉ်းနှမှုကြောင့်ဖြစ်စေပြဿနာတက်မှာပဲလို့ဆိုတော့သာသမီတိုင်းကဒီသာသမီမိဘတိုင်းကဒီသာသမီတွေအပြင်ထွက်လဲရင်တော့ဒုက္ခပြစ်မှာပဲကိုယ့်အိမ်ကိုကတ်မှာအဲ့တော့သာသမီတွေပညာသင်ခိုင်းတယ်ဆုံးမကြတယ်ဆိုတာကိုအိုးကိုအိမ်ကိုကိုအိုးကိုအိမ်မှန်သိအောင်မိဘကို မိဘမှန်သိအောင်သင်ရတာအဲ့ဒါကိုပညာလို့ခေါ်တာဘယ်နှတန်းအောင်သွားတာကပညာမဟုတ်ဘူးเนาะမိဘကိုမိဘမှန်သိတယ်ဆရာကိုဆရာမှန်သိတယ်ကိုကိုကိုအိမ်ကိုကိုကိုကိုအိမ်မှန်သိတယ်နောက်ဆုံးငါဒီလူဖြစ်နေတယ်ဆိုတာဒီသိဖို့ဒါလူတိုင်းသိတာပေါ့လို့ပြောနေလူတိုင်းကမသိဘူးဒီပြည်သားတွေမှာကိုယ့်ကိုယ်လူလို့သိတဲ့လူဘယ်နှယောက်ရှိဆုံးလို့မေးရင်တော့မှအတော်ပြောဖို့ခက်တာဘာလို့ဆိုတော့လူတွေကကိုယ့်ကိုယ်လူလို့မထင်ဘူးကိုကလွဲရင်တော့အလုံးကိုလူတင်တယ်ကိုကလွဲရင်တော့ဘာလို့ အလုံးကိုလူထင်တယ်ပဲအဲ့ဒီအလုံးကိုသွားပြီးတော့ပေါင်းသင်းကိုမိတ်ဖွဲ့တယ်နော်ကိုယ့်ကိုကြတော့အမိတ်ဖွဲ့ဘူးကိုယ့်ကိုကတော့မလွှဲတာလို့ကြည်နေရတာဘယ်ဥသာကြည့်ကြတော့အဲသူများကိုပဲကြည့်နေတာနော်ကိုယ်အကြောင်းကိုသိကျင်လားဆိုတော့မသိဘူးကိုယ်အကြောင်းကိုသိကုန်မဝင်သားဘူးသိသိလွန်းနေတဲ့အခါကျတော့ဒါမသိဘူးဒါမှမဟုတ်သိလည်းမထူးဘူးထင်တော့အဲသူများအကြောင်းကြတော့အဲသူများအကြောင်းကြတော့မအိမ်မနေစိတ်ဝင်ကြတယ် ဒီဒီအပြစ်မှအပေါင်းအသင်းကအတံမကြတော့ဘူးဆိုဖုံးပုတ်ပြီးတော့ရှာသေးတယ်ကိုယ့်ဟာကိုယ်ရှာနေလားသူများရှာနေလားဆိုတော့အဲသူများရှာနေတာပဲအဲသူများရှာမှခုနကိတ္တာကအဖော်ရတာအဲ့ဒီသူများထဲမှာရှစ်ဆရာတွေလည်းတွေ့ကြတွေ့မယ်မုန်းဆရာတွေလည်းတွေ့ကြတွေ့မယ်အဲ့လိုဖြစ်ပြီးတော့လဲနေတဲ့စီလေးကိုပထမဆုံးကဘာလို့အောင်လဲဒီခန္ဓာကိုယ်ကိုပြန်ကတ်လာအောင်လုပ်ရမယ်ပြန်ကတ်လာအောင်ကဘသူကလုပ်အောင်လဲဆိုတော့တတိကလှုပ်ပေးရမယ် ဘယ်သူကလုပ်ပြရမလို့အဲ့တော့ဆိုးတဲ့သားသမီးကိုယဉ်ကျေးလာအောင်ယဉ်ကျေးလာအောင်ကြောင်းပို့သလိုပဲဥစဉ်ကဒီစေလေးကိုတတိပဋ္ဌာန်ကြောင်းအပ်ရမှာတတိပဋ္ဌာန်ကြောင်းမှာအဓိကကြောင်းဆရာကြီးကတတိပါပဲเนาะသူရဲ့လက်ထောက်အကူကြီးကတော့တမာတိမဲ့ခင်နေမှာတမာဝါယမဆိုတဲ့ဝိရိယသူတို့ဒီတရားနှစ်ခုကပေါင်းပြီးတော့ဒီစိတ်လေးကိုဆုံးမကြမှာเนาะเนาะအဲကြောင်းကတော့ဒီခန္ဓာကြီး ခန္ဓာကိုယ်ကြီးဟာကြောင်းပဲတရားလှုပ်လို့ရဌာနကြီးသူ့ကိုကာမဌာနလို့ခေါ်တယ်ဘာလို့ခေါ်တော့ကာမဆိုတာအလှုပ်လို့ရဖြစ်တယ်ဌာနဌာနကမ္မထမ်းထိုင်နေဆိုတာအဲ့ဒီကာမဌာနဖြစ်တဲ့ဒီခန္ဓာကိုယ်ကြီးထဲမှာစိတ်ကလေးကိုအထိုင်ချလိုက်တာကိုဘာလို့ခေါ်တော့ကာမဌာနအဲ့တော့ဒီခန္ဓာကိုယ်ကြီးတဲ့ကိုစိတ်လေးပြန်ကတ်လာအောင်တတိကြောင်းအပ်တော့တတိကသူ့ကြောင်းလံမပြေအောင်ကြောင်းလန့်မပြေအောင်ဟာ အလွယ်ဆုံးနေရာကစပြီးတော့ဒီအကြောင်းပြောအောင်ချော့မွေးသလိုမွေးရတာပေါ့အဲ့တော့သူအသိလွယ်ဆုံးကဘာလို့ဆိုတော့ခန္ဓာကိုယ်မှာအထင်ရှားဆုံးဟာကိုရှာမယ်ဘူတံဘူတတော်ပတ္တတိတဲ့အထင်ရှားဆုံးနေရာအထင်ရှားဆုံးတရားမှာထင်ရှားတဲ့အတိုင်းရှုသိစေရမယ်လို့သူတို့ခေါ်တာနော်ဘူတံထင်ရှားတဲ့အရာထင်ရှားတဲ့နေရာကထင်ရှားတဲ့အရာကိုဘူတတော်ကိုယ်စိတ်ထဲမှာထင်လာတဲ့အတိုင်း ချင်းနေတဲ့အတိုင်းပတ္တိရှုနေရမှာအဲ့ကစတင်ရမှာဝါလုံးဝဲခင်ရမှာဟိုအထက်တန်းပညာကြီးတွေသွားပြီးတော့သင်ခိုင်းလို့မရဘူး။ဒါကြောင့်ကလေးတွေဆိုရင်လည်းဩကာလလောက်ခိုင်းတာလက်အုပ်ရှိခိုင်းတာဒေါ်လာပါပြီ။တမုတ်တွေကစပြီးတော့ချတာဘာမှမသိတာတွေစိုးနေရတဲ့အတွက်ကလေးတွေတော့ပင်ပန်းပါတယ်။နော်။ဒါပါတော့အဲ့တော့ခန္ဓာကိုယ်တစ်ခုလုံးမှာအထင်ရှားဆုံးဟာဘယ်နေရာလဲ။ကာယေကာယလို့ပြောတော့အဲ့ကာယကြီးထဲမှာကာယဆိုတဲ့ထဲမှာအစိတ်ပိုင်း အပြင်မှာ၅ခုရှိတယ်။ဘာလဲဆိုမျက်စိနာနှာခေါင်းရှာကိုအတွင်းမှာတော့ဟာရရထိမတော်နဲ့ခင်ဗျားတို့လည်းဗမာပြည်သားတွေကကြက်ထားတဲ့ဒုတောင်းအရေးသုံးပါမဆုံးရင်ရက်လို့မရသလိုပဲခင်ဗျာကြက်ထားတယ်မဆုံးမချင်းမရက်ကိုမရဘူးအပြင်မှာ၅ခုပဲเนาะအပြင်ဆက်တွေကာယက၅ခုပေါ့စက္ခုကာယသောတာကာယဂါဏစေဝါကာယမြန်မာလိုဆိုမျက်စိ နာနှကောင်းရှာကိုအတွင်းမှာကျတော့ဟာရိယဟာရိယစိတ်ရဲ့တီးမီးရအဲ့ဒါဟာအာယုန်နဲ့ဝင်တဲ့တကားပေါက်နဲ့တူလို့သူ့ကိုဓွာရလို့ခေါ်တယ်ဓွာရ6ပါးပေါ့နော်အပြင်အာယုန်အသစ်တွေဝင်လာပါကအပြင်ကအာယုန်ဓွာရ9ခုပြန်စက္ခုကိုဓွာရလို့လည်းခေါ်ပါတယ်နော်စက္ခုဓွာရသောတာဓွာရကန္နဓွာရအစင်ဝရကာဓွာရအတွင်းကဟရိယသူကတော့ဒီအတိုးစိတ်လေးတွေ မပြောက်ဝင်လာတဲ့တကားပေါက်နေသူလို့မနှောတွာတာခေါ်တာပေါ့။ဘာလို့ခေါ်တော့မနှောတွာတာလို့ပဲတင်စားခေါ်ပါတယ်။ဒါကြတော့ဒီဟတ္တယဝတ္ထုကဝင်တာမဟုတ်ဘူး။ဟတ္တယဝတ္ထုကိုမှီပြီးတော့ဒီမနှောတွာတာတွေကဖြစ်နေလို့အဲ့ဒီမှာဘယ်ဟာတင်ရှားဆုံးလုံးဘယ်ဟာတင်ရှားဆုံးလုံးလို့ဆိုရတဲ့အဲ့ဒီအပြင်ကကာယအစိတ်ပိုင်း၅ခုမျက်စိနာနာရှားကိုဒီ၅ခုထဲမှာဘယ်ဟာအရေးကြီးဆုံးလဲ ငါကိုကိုဘလောက်စိတ်မဝင်စားတယ်ဆိုတော့ငါကိုကြီးလို့ပြောတဲ့ထဲကကိုရဲ့အစိပ်ပန်းကြီးငါကိုရတယ်မလားဘာရောမျက်စိနာနှာခေါင်းရှာကိုစိတ်ငါမစိတ်နဲ့ဟုတ်အပြင်ကကိုပဲထားပါအောင်ရုပ်ကြောင်ပြောနေတာเนาะအဲ့ဒီငါးခုမှာဘယ်ဟာအရေးကြီးဆုံးလဲဆိုရင်အဲဒီအဲ့ဒါလုံးချလိုက်တာတော့ မှားတယ်လို့ပြောလို့မဖြစ်ပေမဲ့အမှတ်ပေးလို့မရတာကအဲ့ဒီဖြေပဲအကုန်လုံးအရေးကြီးရတာလူတိုင်းသိတာပေါ့နော်အဲ့ဒီဟာတစ်ခုကဘာအရေးကြီးဆုံးလို့ဆိုတဲ့အခါကျတော့မသိရင်တော့မှတ်တာနှာခေါင်းဟာအရေးကြီးဆုံးပဲနှာခေါင်းကအလုံးနှစ်ခုလုပ်တယ်ဒီဒေါ်လာချပေါ်ထဲမှာအလုံးနှစ်ခုလောက်တာနှာခေါင်းနဲ့ရှာနေကြည့်တယ်။ပါးစပ်ပေါ်တယ်နှာခေါင်းနဲ့ပါးစပ်နှာခေါင်းကအနက်ရှူတဲ့အလုပ်ကိုလုပ်တယ်အဘိမှမှာအဲ့ဒီဖြစ်နေတင်ရှားပါတယ်။နော် အနတ်နန်တဲ့အလုပ်ကိုလုပ်တယ်ဒါပေမဲ့ပို့ပြီးတော့အရေးကြီးတာကဝင်လေထွက်လေရှူရှိုက်တဲ့အလုပ်ကိုလုပ်တာအဲ့နှာခေါင်းကအဲ့ဒီဝင်လေထွက်လေရှူရှိုက်တဲ့အလုပ်မလုပ်တော့ဘူးဆိုလို့ရှိရင်သိမပါဇက်ကအစာမစားရင်9ရက်လောက်အသက်ရှင်လို့ရတယ်နှာခေါင်းကလေမရှိဘဲနေရင်တော့9မိနစ်ခံလို့မရဘူးတော့ပါလားအဲ့ဒါဘယ်ဟာရေးချေဆုံးတော့ နှာခေါင်းအရေးကြီးဆုံးဒါပေမဲ့ဘယ်သူမှသိပြီးတော့နှာခေါင်းကိုသတိမထားဘူးဒီလူတွေကတော့ဘာအရေးကြီးဆုံးတော့ထင်လို့သလိုဓမ္မကြီးကတော့မျက်လုံးနဲ့မျက်ခုံးအရေးကြီးဆုံးလို့ထင်လို့ရပါတယ်မျက်ခုံးမိုးလေးဆွဲလိုက်မျက်လုံးလေးကာရှယ်ဆိုးလိုက်တယ်လုံနာတော့တော့မျက်လုံးရေးကြည့်ဆုံးစမ်းရဆော့ဆော့တယောက်ကမျက်လုံးလို့ပြောတာဟုတ်တယ်သူကမျက်လုံးပဲအများတန်းပြင်းနေပါဘူးသူတို့နှာခေါင်းကိုသတိထားအောင်ပါကိုမသိဘူးနှာခေါင်းအလုံးမလို့တော့ဘူးဆိုရင်တော့သေးပြီ မျက်လုံးလုံးမလို့ရုံနဲ့တော့တပွားလုံးမသေးပါဘူးမမြင်ရတာပဲတခုရှိပဲเนาะအဲဒုတိယအရေးကြီးဆုံးကိုပြောလို့ရှိရင်တော့ပါဇက်လို့ပြောလို့ရပါတယ်เนาะသူကလည်းအစာမစားရင်သိမှာပဲအဲဒါပေမဲ့9ရက်လောက်ခံနေတယ်နှာခေါင်းကအလုံးမလို့ရင်တော့9မိနစ်ခံဖို့သိပြီးတော့မလွယ်ဘူးเนาะဒီဆေးဆရာတွေကလာပဲသိပ္ပံပညာရှင်တွေကလာပဲ ဒါမှမဟုတ်ဗမာဆေးဆရာတွေကလည်းပဲပြောတယ်အဲထမင်းအသက်လူကိုအသက်ရှင်ဖို့ဖြစ်နေတာကအစာရယ်ရေရယ်လေရယ်လို့အဲ့လိုပြောတယ်နော်ဘာရယ်ဘာရယ်တော့အစာရယ်ရေရယ်လေရယ်ဒါသိတယ်ပဲအဲ့ဒီမှာအစာ9ရက်ခံခဲ့တယ်အစာမစားပဲဆိုရင်ဟောဒီအစာမစားပဲ၄လအထိသက်ရှင်လို့ရတယ်တဲ့အစာဘယ်နှခုတော့သက်ရှင်နော်၄လလသက်ရှင်နေဆိုတာဟုတ်လောက်မယ်ဦးဇင်းတို့ဒီလွတ်လပ်ရေးကာလက အဲဆရာတော်ဥစ္စာဥစ္စာရတော့လားမသိဘူးအဲချောင်းထဲမှာအစာမစားပဲလေးလာတာမကဘူးသက်ရှင်နေနော်အဲဒါပေမဲ့သူတော့ပြတ်နာခြင်းအဖြစ်တော့အစာမစားပဲလေးလာထိသက်ရှင်လို့ရတယ်ရေမတော့ဖဲဆိုရင်လေးရက်ထိသက်ရှင်လို့ရတယ်ဟိုသူစတော့ပမာမနှုတ်ကျွေးနေတာတော့ရေအသက်1မိနစ်လို့ပြောတယ်နော်အဲသမင်းအသက်9ရက်ရေအသက်1မိနစ် ရင်မသက်ဖဲနဲ့လည်းဒီ၄ရက်လောက်အထိအသက်ရှင်လို့ရပါတယ်ဒါပေမဲ့အသက်ရှူရပ်သွားရင်တော့၄မိနစ်ပဲခံနေတယ်အသက်ရှူရပ်သွားရင်တော့ဘာလို့၄မိနစ်ပဲခံနေဆိုတော့ဘယ်ဟာရေးကြီးဆုံးလဲဆိုရင်နှာခေါင်းကရေးဆုံးနှာခေါင်းကအသက်အဲ့တော့နှာခေါင်းကထင်ရှားဆုံးပဲဒါကြောင့်ဖခင်ကလည်းပဲဒီစိတ်လေးကိုပြန်ခေါ်တဲ့နေရာမှာအထင်ရှားဆုံးအသိလွယ်ဆုံးဖြစ်တဲ့နာသီးပြားကိုခေါ်ပါတယ်အဲနာသီးပြားကအရေးကြီးဆုံးအလုပ်နှာခေါင်းရဲ့အလုပ်မှာ အနတ်နန်တဲ့အလုံးနဲ့ဝင်လေထွက်လေရှူရှိုက်တဲ့အလုံးနှစ်ခုတည်းထက်မှလည်းပင်အားကအရေးကြီးဆုံးတော့ဝင်လေထွက်လေရှူရှိုက်တယ်ဘယ်လောက်အရေးကြီးတုံးဆိုရင်အသက်နဲ့ထပ်တူအရေးကြီးတယ်ဒါကြောင့်ဝင်လေထွက်လေရှူထည့်တာကိုအသက်ရှူရှိုက်တယ်လို့ခေါ်တာသဘောပေါက်လားအသက်နဲ့ထပ်တူအရေးကြီးတာကဝင်လေထွက်လေရှူရှိုက်မှုပဲအဲ့ဒီနေရာလေးကိုကြောင်းဖွင့်မယ်ဆရာကြီးက ကြောင်းအုပ်ကတတိလက်ထောက်ကဝိရိယဒီနှစ်ယောက်တွဲပြီးတော့ဝိရိယကဒီစိတ်လေးဒီပေါ်ရောက်လာအောင်ကြိုးစားပေးမယ်ဒီစိတ်လေးနာသီပြရောက်လာတယ်ဆိုရင်တတိကသူ့ကိုသင်ကြားပေးမယ်အဲ့တော့ဒီဘာလုပ်တဲ့အလုပ်လုံးဆိုရင်အထင်ရှားဆုံးအလုပ်ကဝင်လေထွက်လေရှူတဲ့ရှိုက်တဲ့အလုပ်ပဲရှူရင်ရှူတယ်ဆက်ရင်ဆက်တယ်အဲ့တော့သူ့ကိုသင်မှာကဘာမှခက်ခဲမဟုတ်ဘူးဝင်လေဝင်ရှူရင် ဝင်လေရှုတယ်အဲ့ဒါပဲမှတ်ပေးအောင်ပဲတတိယအလောက်ကမှတ်တာနော်ဝင်လေဝင်လာရင်အဲ့ဒီကြရှုတယ်ဆိုတာကြီးကရှုပ်တယ်ဆိုအေးဝင်လေဝင်ရင်ဝင်တယ်ထွက်လေထွက်လာရင်ထွက်တယ်အဲ့ဒါလောက်ပဲဒီအချိန်မှာဝါလုံးဝမ်းခိုင်းတာဒါမှမဟုတ်ကာယခါခွေးဆိုပဲကာယနဲ့ခါခွေးနှလုံးနဲ့တင်တာဘာလို့ကာယရဲ့ခါခွေးရဲ့ဒီလိုပဲဝင်ဝင်လေဝင်တယ်ထွက်လေထွက်တယ်အဲ့ဒါလေးစပြီးတော့တင်တယ်တဖြည်းဖြည်းနဲ့ ဒီစိတ်လေးကဝိရိယရဲ့တွန်းအားတတိယမှအားနှစ်ခုနဲ့ဒီဆရာကြီးနှစ်ယောက်ရဲ့သွန်သင်ချက်ရာပရာသဘာပြောတော့ဝင်လေဝင်လာရင်လည်းဝင်တယ်ထွက်လေထွက်သွားရင်လည်းထွက်တယ်အဲ့ဒါလေးကိုမှတ်ပေးနေဒီလောက်လေးပဲသင်ပေးအဲ့ဒီသင်တို့သင်တဲ့အတိုင်းပဲဒီစိတ်လေးဟာဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်လို့တတိနဲ့ပေါင်းပြီးတော့သိနေပြီဘာသိတာလဲ ဝင်ရင်ဝင်တယ်လို့သိတာထွက်ရင်ထွက်တယ်လို့သိတာအဲ့ဒီအတိလေးသိတာ ਨੇ ဘလောက်အရေးပါလို့လဲလို့ဆိုရင်ဘလောက်ရေးပါလဲဆိုရင်အဲ့ဒီဝင်တယ်ထွက်တယ်လို့သိသိနေသဖြင့်ဒီစိတ်လေးအပြန်ထွက်နေတဲ့ဒီစိတ်လေးဟာဒီခန္ဓာကိုယ်ပေါ်မှာပြန်ကပ်လာတယ်ဒါမှဒီစိတ်ရဲ့မိဘဖြစ်တဲ့သဒ္ဓါဝိရိယသေသမารိပညာဆိုတဲ့ဒီဘဝရဲ့မိဘတွေက ဒီလိုပေါ့လောကထဲမှာသတ္တမိအပြင်ထွက်လဲလဲရှိတဲ့သတ္တမိအချိန်မှန်မှန်အိမ်ပြန်ကပ်ဖို့ရပြီဆိုရင်မိဘတိုင်းဘလောက်ကျဉ်းနှစရာကောင်းတယ်နော်သူကလိမ်မလာသည်ဖြစ်စေမလိမ်မလာအဲ့ဒါနောက်တစ်ပိုင်းအိမ်ပြန်ကတ်လာပြီအချိန်မှန်အိမ်ပြန်ရောက်လာပြီဆိုရင်ကိုသူ့အတွက်ပူအပ်မှုကတော်တော်ကြီးကိုအေးသွားမယ်အဲ့လိုပဲဒီစိတ်လေးကိုခန္ဓာအိမ်ကိုပြန်ကတ်လာတယ်ဘယ်လိုအသည့်တွေနဲ့ပြန်ကတ်လာမှာလဲဆိုတော့ ဘာမှမထုပါဘူးဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်ဒီလောက်လေးသိပါတယ်ဒီတရားမထိုင်တဲ့လူတွေကတဲထိုင်တဲ့လူတွေကိုတယော်လို့ရှိတယ်ဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်ပြောသိတာများဘာထုတာလဲလိုက်လို့အဲ့လိုပြောတယ်တော်တော်ကြီးကိုထုတယ်ပထမဆုံးထုတာကတော့ဒီခန္ဓာအင်းကိုပြန်မကတ်တဲ့စိတ်ကလေးခန္ဓာအင်းပေါ်မှာပြန်ကတ်လာတယ်နော်အဲ့ဒါကိုယ်စိတ်ကလေးကိုပြန်ပိုင်နေပေါ့နော်ကိုယ်စိတ်လေးကိုဘာလို့ပြန်ပိုင်နေ ပြန်ပိုင်ုံနဲ့မကဘူးသူနိုင်တော့သူသိစရာလေးကိုလည်းသိတယ်စစပြီးတော့ဘာသိတော့ဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်လို့သိနေတယ်အခုဒီအချိုးပယ်တစ်ခုရသွားတယ်နှစ်ခုเนาะစိတ်ကလေးဒီခန္ဓာအိမ်ကိုပြန်ကတ်လာခြင်းအကျိုးရှိတယ်ပြီးရင်သိစရာလေးကိုသိသိနေတဲ့အကျိုးရှိတယ်ဒါပဲလားဆိုတော့သိစရာလေးကိုသိသိသိသိနေတဲ့အချိန်မှာ ဒီစိတ်လေးကိုတခြားကိလေသာတွေကဝင်မပေါင်းတော့ဘူးကိလေသာအပေါင်းဖော်နဲ့လမ်းကွဲသွားတယ်အဲ့တော့အကျိုးပဲတစ်ခုရတယ်သုံးခုရတယ်ဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်လို့တိတိတာလေးကကိုကတော်တော်အရေးကြီးတဲ့အကျိုးဒီစိတ်နဲ့ခန္ဓာကိုယ်နဲ့အကြောင်းမပြောဘဲနဲ့ရှောက်လဲနေတဲ့သားစိုးသမီးစိုးနဲ့မိဘတွေအဖြစ်နေရာတဲ့ကိုဝင်ပြီးတော့ခန်းစားကြည့်ပါစံနာကြည့်ပါဘယ်ချိန်ပြန်လာမှမသိဘူး ရှောက်လဲနေတဲ့သာသမီကအိမ်ကိုအချိန်မှပြန်ကပ်ရကောင်းမှန်သိပြီဆိုတာလေဆိုတာ ਨੇ ဒီမိဘဘလောက်ဝမ်းသာသွားမလဲเนาะဘာပညာလေးမှမပါခြင်းနေပါအချိန်မှအိမ်ပြန်ကပ်တယ်ဆိုရင်ကိုဒါအတော်ကြီးကိုဝမ်းသာစရာအတော်တိုးတက်လာတာပဲအဲ့တော့ဒီစိတ်ရဲ့အရင်ကလည်းဒီခန္ဓာကိုယ်ပေါ်မှာကပ်လာပြီဆိုတာကနဲတဲ့တိုးတက်မှုကြီးမဟုတ်ဘူးသဘောပေါက်လား အဲအိမ်ပြန်ကတ်လာတယ်ဘာနဲ့ကတ်လာဆိုဝင်လေထွက်လေလေးကို မှတ်တယ်တတိနဲ့တွဲပြီးတော့အိမ်ပြန်ကတ်တာအဲတတိဆရာကြီးကအဲ့ဒါသင်ပေးရတယ်ဒါဝိရိယလည်းအမြဲတမ်းတွန်းအားပေးနေရတယ်ဒီဆရာနှစ်ယောက်ပေါင်းပြီးတော့သင်လိုက်တဲ့အတွက်ပထမဆုံးဘာတတ်မလဲဆိုရင်ဝင်ရင်ဝင်တယ်လို့မှတ်တတ်တယ်အဲထွက်ရင်လည်းထွက်တယ်လို့မှတ်တတ်တယ်အဲ့ဒီအဲ့ဒီအဆင့်ကတော့ခုနပြောတဲ့အကျိုးသုံးခုရပါတယ်အဲ့လိုနည်းနဲ့ ဒီပေါ်မှာမှတ်ရဲမှတ်ရဲဒါလောက်လွယ်လွယ်ကူတော့မဟုတ်ဘူးတကယ်တမ်းတရားအထုတ်ပြီးရင်အဲ့ဒါစထားပါတော့10မိနစ်2မိနစ်တော့ဟုတ်ချင်ဟုတ်လိမ့်မယ်နော်ရှောက်လေတဲ့ကြကလေးကကြောင်းအခါရတယ်ဆိုတော့ခဏတော့နည်းနည်းပြောချင်ပြောမယ်ပြီးရင်တော့လင့်လစ်မှာပဲသူကဘာလင့်ရင်တော့ဆရာကြီးတွေလင့်ရင်ကျောင်းသားလစ်တယ်လို့တတိလင့်ရင်ဒီစိတ်ကလည်းလစ်မှာပဲလစ်လိုက်တာနဲ့သူဘယ်ပြေးမလဲအပေါင်းအသင်းတွေရှိတဲ့အပြင်ကို ရောက်မှာပဲ ရောက်ရင်တော့ဘာနဲ့တွေ့မလဲဘာခုနကသူ့အပေါင်းနေပေါ့ရှစ်ဆရာအာယုံပေါ်ကြရောက်သွားရင် လောဘဥဆောင်တဲ့အပေါင်းအသင်းတွေနဲ့တွေ့မှာပဲမုန်းစရာပေါ်ကြရောက်သွားရင်ဒေါသဥဆောင်တွေနဲ့ခြံနဲ့အပေါင်းအသင်းဟောင်းတွေနဲ့တွေ့မှာပဲဘာနဲ့တွေ့တွေ့ပူတယ်ကိလေသာမှန်သမျှရှစ်ဆရာကိုကြောင်းပြတယ်လောဘကိလေသာကတော့အေးတယ်ဒေါသကတော့ဒေါသကဒါပူတာလို့တော့မထင်နဲ့ နော်အခုအလောကံတွေအစင်မပြေလို့ဆိုပြီးညီးတာဒေါသကြောင့်မဟုတ်ဘူးခင်ဗျားတို့တဏှာလောဘကြောင့်နော်ရှားစရာတွေအကုန်လုံးရှောက်ရှားပြီးတော့အခုမှအခုဣကြာကွေးဟုတ်တယ်ဘာအခုမှကြောက်ပါပြီပြလို့ပြောအောင်အခုမှကြောက်ပါပြီဖြစ်နေတာအဲ့ဒါဒေါသဘူးတွေမဟုတ်ဘူးဘာဘူးတွေတော့လောဘဥဆောင်တဲ့အပူတွေတဏှာလောဘအားလျော်စွာရှာထားလို့ဒီတန်ရောစင်တွေအကုန်လုံးဒေါသကပေးတာမဟုတ်ဘူးဖယ်ရပေးရတော့လောဘကပေးတာဘောပါလားအဲ့တော့အဲ့ဒီလိုလေ့ကျင့်ရင်လေ့ကျင့်ရင်လည်း ဒီစိတ်လေးကကြာတော့သူကတော့ပြေးပါလိမ့်မယ်နော်အဲဒီစိတ်လေးကဒီမဟာသတိပဋ္ဌာန်ရပြောမယ်ဆိုရင်စိတ်ကလေးကအပြင်ကိုလည်းထွက်များသောအားဖြင့်အပြင်ကိုပြေးတယ်အပြင်ကိုလည်းပြေးနိုင်တယ်အတွင်းကိုလည်းပြေးနိုင်ပါတယ်နော်ဘာကိုပြေးနိုင်နော်အပြင်ကိုလည်းထွက်ပြေးနိုင်ပါတယ်အတွင်းကိုလည်းထွက်ပြေးနိုင်တယ်အပြင်ကိုဆိုတာကထိုင်ရင်းကနေပြီးတော့ဘာဘာပြောတော့ အပြင်ကအရင်ကြားဘူးတယ်မြင်ဘူးတယ်အာယုန်တွေကိုပြန်စင်းစားတာအပြင်ကိုပြေးတာပဲအဲ့တော့အပြင်ကိုပြေးရင်ဘယ်ရောက်လဲဆိုရင်အပြင်ကိုထွက်ပြီးရင်အတိတ်ကိုရောက်တာများပါတယ်အပြင်ကိုပြေးရင်ပါတော့အတိတ်ကိုပြေးတာအခုကျွန်တော်ဒီထဲမှာနေရတယ်ဟိုဒီခကြီးမို့လို့ပေါ့အရင်တုန်းကဆိုရင်လားဆိုရင်တရားတို့တော့နော်အခုတော့ဆိုလို့ရှိရင်မြို့မကဘယ်ရောက်နေပြီဘယ်ကဘယ်ရောက်နေပြီအဲကျုံလဲလင်္ကာဘတ်လောက်ပတ်ချင်းပတ်ပြီးရောမယ်နော်ဖះကြီးလည်းရောက်ချင်းရောက်လေအဲ့ဒီရှိရောက်သွားတာပဲ အဲ့တော့အပြင်ကိုပြတ်ထွက်ရင်ဒီစိတ်လေးဟာအတိတ်ကိုပြန်ရောက်တယ်အတိတ်မှာဟောကျတော့မှာဘာတွေရှိလဲအတိတ်ရဲ့အတွေ့အကြုံတွေကိုစင်းချုပ်ရင်လည်းဘယ်နှခုရှိတုံးဆိုရင်နှစ်ခုပဲရှိတယ်အတိတ်မှာကျင့်တတ်စရာတွေလည်းကြုံတယ်မကျင့်တတ်စရာတွေလည်းကြုံတယ်ဒါမှပဲเนาะအခုတရားအကြောင်းပြန်တွေးနေတဲ့ပုဂ္ဂိုလ်တွေဟာကျင့်တတ်စရာတွေလည်းတွေ့ချင်းတွေ့မှာပေါ့အဲ့တုန်းကညင်းခုံရင်တောင်းရင်စားရင်ညံဖြစ်ရင်မကျင့်တတ်စရာတွေလည်းရှိရှိမှာ အပြင်ရောက်ရင်တော့ကျေနပ်စရာတော့မဟုတ်မကျေနပ်စရာအဲ့ဒီခံစားနေတာအဲ့ဒီခံစားမှုတွေကြီးရောက်မှာပဲတော့ဒါမှမဟုတ်ရင်ကျေနပ်စရာကြောင့်အာအဲ့တုန်းကဘယ်လိုပြောလိုက်တာဆိုတော့လောဘစိတ်တွေလည်းဖြစ်ချင်ဖြစ်မှာပဲเนาะမကျေနပ်စရာတော့ငါအဲ့တုန်းကဘသူ့ကိုဘလို့တွေ့ထိုက်လိုက်တာကွာဒါမှမဟုတ်အဲ့တုန်းကငါလေလှုပ်လိုက်ချင်တာဒကမာကြီးတွေဆိုရင်ဒီမှာအသေးတောင်ရတယ်လို့ပြောတယ်သူတို့သူတို့ဒေါသကလည်းဘလောက်ထိတုံးဆိုရင်အတော်တော်ပြင်းတဲ့အစိတ်เนาะဘယ်အထိဖြစ်လာတော့အသေးရတယ်တဲ့ မသိတချို့အဲ့ဒီအသေးရနေမှာကငါဆက်ဆက်ကိုတုံတယ်လို့တော့ပြောသေးတယ်ဘာနဲ့တုံတာလဲဆိုတော့ဒေါသနဲ့ပဲနော်အဲ့ဒီစိတ်တွေဒါအပြင်ကိုပြန်ပြေးတာနဲ့အတိတ်ကိုရောက်မယ်အတိတ်ကိုရောက်ရင်ဘာတွေဖြစ်လို့လောဘစိတ်တွေလည်းဖြစ်ရှင်ဖြစ်နိုင်တယ်ဒေါသစိတ်တွေလည်းဖြစ်ရှင်ဖြစ်နေကြံတဲ့စိတ်တွေ16မျိုးလောက်ဘုရားကပြပါတယ်ကျတို့ပုထုဇဉ်မှာအထင်ရှားဆုံးကတော့လောဘစိတ်ဒေါသစိတ်အဲ့လိုပြေးလို့ရှိရင်လေတဲ့ခုခေတ်လူចောင်းဆရာတွေနဲ့မတူဘူး ဒီတတိဝိရိယတို့ကဓမ္မအကြောင်းဆရာတွေဓမ္မအကြောင်းဆရာဆိုတာတရားနဲ့အုပ်ချုပ်တာအဲ့တော့သူတို့ကဒေါသမဖြစ်တယ်သူသူကမှရောပြီးတော့ဒေါသဖြစ်လို့ရှိရင်တော့ပြက်ပြီဆရာပါပြက်တဲ့နောက်တပည့်ကဘာမှပြင်လို့ရမှာပေါ့အဲ့တော့ဘာလို့ရမလဲဆိုတော့ဖះကတော့အဲ့ဒီတတိကစိတ်ပြေးရာကိုလိုက်ပါတတိကဘာတော့စိတ်ပြေးရာကိုလိုက်စိတ်ကအတိတ်ကိုပြန်ပြေးတယ်ဆိုရင်အဲ့ဒီစိတ်ဘာဖြစ်နေလဲတတိကပဲတတိထားကြည့်ပါဘာဖြစ်လဲလောဘဖြစ်နေတယ် အဲလောဘနဲ့ဖြစ်ပြီးတော့ तू ပြောနေတယ်အဲ့လို့ဆိုရင်လည်းသူ့ကိုမရိုက်နဲ့အော်မင်းကအတိတ်ကိုပြန်ပြီးတော့လောဘနဲ့ပြန်ပြောနေတာလားမင်းလောဘစိတ်ဖြစ်တာဖြစ်ကွာအဲလောဘဖြစ်တယ်လို့ပဲမှတ်ပါဒေါသနဲ့ဖြစ်ပြီးတော့နေတော့အဲဒေါသဖြစ်နေတာပုံမှာမင်းကအဲ့ဒီပဲကြာရောက်ပြီးတော့ပြောနေတာအဲ့လို့ဆိုရင်လည်းပဲတရားမခဲ့ဘူးဒေါသဖြစ်နေရင်လည်းဒေါသဖြစ်နေတယ်လို့ပဲသိပါအဲ့ဒါပဲသင်တာအဲ့ဒါကြရင်တော့စိတ်တ ानु ပဒနာဖြစ်သွားတယ်ကာ ानु ပဒနာကိုရှုရင်းကဘယ်ရောက်လာတော့ စိတ်ဓာနုပဒနာကိုရောက်သွားတယ်ဘာလို့လဲဆိုတော့အပြင်ကိုထွက်ပြေးလို့ဘယ်ကိုထွက်ပြေးလို့တော့အပြင်ကိုထွက်ပြေးလို့အဲ့ဒါစိတ်လေးကအပြင်မပြေးရလို့ရှိရင်အတွင်းကိုလည်းပြေးတတ်ပါတယ်အတွင်းကိုဆိုရင်တော့တရားထိုင်နေတဲ့ပုဂ္ဂိုလ်တွေအကုန်လုံးသိတယ်အတွင်းကျတော့ဘယ်လိုရတော့ဒီနာသေးပြားမှာဝင်နေထွက်တယ်ရှုနေရင်ကအာရှိတော့ကကျင်းလာတာတော့ခါကနားလာတာတော့တင်ပါကပူလာတာတော့ခန္ဓာကိုယ်အတွင်းမှာတော့ဒါပဲဖြစ်မှာပေါ့နော်အဲ့ဒါကြီးကခံစားရတဲ့အကြောင်းဝေဒနာလို့ခေါ်တယ်ဘာလို့ခေါ်တော့ဝေဒနာ အဲ့ဒီမှာလည်းပူတဲ့နေရာကိုရောက်ရင်လည်းအဲမင်းကဒီမှာလမ်းပြောနေတာအာနာပါနဘာမပြောတော့ဘူးဝင်နေထွက်တယ်ကိုမပြောဘူးသူကဘာလို့ပူတယ်အေးတယ်အောင့်တယ်နားတယ်ဆိုရင်အဲ့ဒီမှာဆိုရင်လည်းအဲ့ဒီတိုင်းပဲမှတ်กว่าသူကကျောင်းသားပြည့်တဲ့နေရာပညာလိုက်တင်တဲ့ဆရာဒီတတိဝိရိယဆိုတဲ့ဓမ္မဆရာကဘာလို့ကျောင်းပြည့်ရာမှာဆရာကလိုက်ပြီးတော့ပညာသင်ရတယ်မင်းလာခဲ့လို့ခေါ်လို့မရဘူးအဲသူကအမိန့်ကိုမပေးဘူး ဓမ္မဆရာဖြစ်တဲ့အတိုင်းတော်တော်ကိုတရားနဲ့ညီတာအဲ့တော့ဘယ်လိုပြောနော်ပူရင်ပူတယ်အေးရင်အေးတယ်ကျင်းကျင်းနဲ့နာရင်နာတယ်ကြိုက်ရင်ကြိုက်တယ်ညောင်းရင်ညောင်းတယ်လို့သိတယ်အဲ့တိုင်းပဲမှတ်အဲ့ကြိုင်တော့ဘာဖြစ်လို့ဆိုဝေနာနုပဒနာဖြစ်မယ်အခြေခံကဒီအနုပဒနာ၃ခုလက်ပြည့်တယ်ဒါပေမဲ့အဲ့ဒါပဲမှတ်နေကွာလို့ဆိုတော့အဲ့ဒါကြတော့လည်းငါဘလောက်ပြည့်ပြည့်ဆရာကြီးကလိုက်တင်နေတာပဲဆိုတော့အဲ့ဒီပေါ်စိတ်ဝင်စားရပါဘူးအဲ့လိုဆိုရင်တော့ပြန်ခေါ်နာသေးပြားကိုပဲပါတော့ ဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်လို့ပဲမှခဏပြောသွားအောင်ပဲပြီးရင်အပြင်ပြေးပြန်ပြီဘာဖြစ်မလဲဆိုရင်လောဘစိတ်လားဒေါသစိတ်လားတမျိုးမျိုးဖြစ်မယ်ဆိုရင်အပြင်လိုက်တယ်လောဘစိတ်ဖြစ်ရင်လည်းလောဘစိတ်ဖြစ်တယ်အဲ့ဒီကျတော့ခေါင်းစည်းက subject ကပြောင်းသွားပြီစိတ်တ ानु ပဒနာဖြစ်သွားပြီခုနဝင်နေထွက်တယ်လို့မှတ်နေတာကကာယ ानु ပဒနာเนาะလောဘစိတ်ဖြစ်တယ်ဒေါသစိတ်ဖြစ်တယ်ဆိုတော့ဘာ ानु ပဒနာတော့ စိတ်ဓာနုပါဒနာအဲ့ဒါသင်အဲ့ကြတော့လည်းပဲငါဘလောက်ပြေးပြေးပြေးရတာအပေါင်းအသင်းနဲ့ပြောရမလားလို့အောင်းမိတာအဲ့ဒီအပေါင်းအသင်းတွေကလိုက်မှတ်နေရတာဆိုရင်ငါတော့ကြံချောင်းတောင်ရလိမ့်မယ်ဒလန်လို့ပြောခါလိမ့်မယ်ဒီလောဘဖြစ်နေရလို့ဒီတရားတွေကတိသွားအောင်လားဆိုပြီးတော့အဲသူမပြောတော့ဘူးဆိုရင်ပြန်ခေါ်ခဲ့ဘယ်လိုလဲအဲနာတိပြကိုပြန်ခေါ်ခဲ့အဲ့ရနာတိပြရဲ့ပင်ကို subject ပဲတင်ရမှာပေါ့။ဘာလဲဝင်ရင်ဝင်တယ်ထွက်ရင်ထွက်အဲ့ဒီလိုနဲ့ အကျဉ်းချင်းထက်ထက်လေ့ကျင့်ရမယ်အဲ့လိုအကျဉ်းချင်းထက်ထက်လေ့ကျင့်နေတာကိုခွန်အားပွားတယ်တနည်းအားဖြင့်အတိပွားတယ်လို့ခေါ်တယ်မဟုတ်ဘူးနော်အတိအဲ့လိုထမ်းလို့ကိုယ့်ရဲ့ဉာဏ်စွမ်းပါရမီမမြင်တဲ့အကြောင်းပြချက်ဆိုပါရမီစွမ်းပေါ့အမှန်ကတော့ကိုယ့်ရဲ့ခုနလုံးလစွမ်းအားတတိစွမ်းအားအားလျော်စွာဒီစိတ်လေးဒီပေါ်မှာ ဒီပေါ်မှာဆိုတာနှာသီးပြားပေါ်မှာတည်သွားပြီပေါ့နော်နှာသီးသွားတည်သွားပြီဆိုရင်နှာသီးပြားမှာဘာမှမလို့ဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်အာနာပါနလို့ခေါ်တယ်အာနာပါနဆိုတာဝင်လေထွက်လေပေါ့အဲ့ဒါနဲ့ပတ်သက်ရင်တော့နှစ်ခုရှိတယ်ဗျစာမှာဒီဝင်လေမှာအစအလေအဆုံးဆိုတာရှိတယ်အဲဝင်လေရဲ့အစကနှာသီးပြားနှာသီးပြားကိုဝင်လေဝင်လာရင်တော့ဝင်လေလေးကလာလာပြီးတော့ထိမယ်ထိတိုင်းထိတိုင်းသိမယ် အဲ့တော့နှာသီးပြားကိုကြည့်ရင်ဝင်နာထွက်တာကိုတွေ့ပြီနှာသီးပြားကိုကြည့်ရင်ဘာဖြစ်တော့အဲ့ဒါဝင်နေရဲ့အလယ်ကတော့အဲဒီနှလုံးအိမ်လို့ပြောတာပဲဒါသိမသိပါဘူးအဆုံးကတော့ချက်တိုင်းအဲဝင်လေးလေးဟာနှာသီးပြားကမဆောင်မဲနဲ့သူ့အဆုံးကစောင့်မယ်ဆိုရင်ချက်တိုင်းကစောင့်တယ်တတိတိတိကစိတ်လေးကိုချက်တိုင်းကစောင့်မယ်ချက်တိုင်းကစောင့်ရင်ဝင်လာတာကိုမသိဘူးဝင်လာတဲ့လေကြောင့်ဒီရင်ဖောင်းသွားတာကိုတွေ့ပဲ ထွက်သွားရင်ပိန်သွားတာကိုသိမယ်အဲ့တော့အဝင်လမ်းကြောင်းနဲ့အထွက်လမ်းကြောင်းတနည်းအားဖြင့်အစနဲ့အဆုံးပဲအစကဝင်လေစတဲ့နေရာနှာသီးပြားကကြည့်ရင်ဝင်လာနဲ့ထွက်တာကိုသိမယ်ပေါ့အဆုံးဖြစ်တဲ့ချက်တိုင်းကကြည့်ရင်နော်ဝင်လေဝင်လာရင်ဖောင်းတယ်ထွက်သွားရင်ပိန်ဖောင်းတဲ့ပိန်ကိုတွေ့မယ်ပေါ့အဲ့ဒါကိုအားရအတိုင်းပဲရှိပါအများဆုံးကတော့ဝင်နေနဲ့ထွက်တယ်နဲ့ အဲ့ဒါကိုပဲရှိပါတယ်ဥဒ္ဒနာစာမှာလည်းပဲဒီကံကြီးတစ်ခုလုံးနဲ့ရှိကံကြီးတစ်ခုလုံးထဲမှာရှိတဲ့ငါးကိုဖမ်းလို့တဲ့ပြိုင်ဟာကရပောက်တစ်ခုတည်းကစောင့်ပြီးတော့ထွက်လာသမျှဖမ်းတယ်လို့ဒီနာသီးပြားကစောင့်ပြီးတော့ဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်လို့ဖမ်းသိုံပဲလို့ဆိုပါတယ်ဒါစွမ်းနိုင်လို့ဟိုတန်တဲ့အထိငုံစမ်းခြင်းတော့ဝင်လေရဆုံးဖြစ်တော့ချက်တိုင်ကိုသွားလိမ့်မယ်ချက်တိုင်ကိုသွားရင်တော့ဝင်နာထွက်တာကိုသိရမှာမဟုတ်ဘူး ဖောင်းတာနဲ့ပိန်တာကိုသိရမှာပဲအဲ့တော့ဘယ်ဟာကတရားနဲ့ညီဆိုဘယ်ဟာကိုပဲမှတ်နေတယ်ပါဒီစိတ်လေးအဲ့ဒီအာယုံပေါ်မှာကြာရောက်လာပြီဆိုရင်ဒီလုပ်ငန်းအောင်မြင်ပါတယ်ဒီနည်းလဲမှန်ပါတယ်တပြေးပဲနဲ့အဲ့ဒီထားတဲ့နေရာလေးတည်သားပြီဆိုလို့ရှိရင်အထိုင်ကျလာပြီအထိုင်ကျလာရင်တမာတိရလာတာလို့ခေါ်တယ်တမာတိရလာတယ်ဆိုတာစိတ်အထိုင်ကျလာတာစိတ်အထိုင်ကျတယ်ဆိုတာထားတဲ့အာယုံလေးပေါ်မှာပဲဒီစိတ်လေးက ကြီးနေတာနော်တည်ရင်တည်ရင်နာမှတ်ပဲတတိဥဆောင်နေမြတတိဆိုတာမှတ်တတ်တဲ့တရားသိတတ်တဲ့တရားမဟုတ်ဘူးအသိကိုဖော်ပေးနေတာဒါဆိုအမှတ်တည်းဆိုတာဘာကိုလောက်ထားလဲဆိုအသိကိုဖော်နေတာဘာကိုဖော်တာတော့အသိကိုဖော်နေတာအသိရခြင်းအမှတ်ကစားရမယ်ဒါကြောင့်ဒီသူ့ပရမတ်ကိုပေါ်ခြင်းရင်သူ့ပညာကိုကန်ရမယ်လို့ရှေးဆရာတော်ကြီးတွေသုံးပါတယ်နော်ပရမတ်ပေါ်ဖို့ဆိုရင်ပညာအခုလောက သုံးထားတဲ့သူတိကိုတိဝေါဟာရနဲ့ပါပဲဝင်တယ်ထွက်တယ်အဲ့ဒီပညာကိုကံပြီးတော့ပညာဆိုတာသိစရာတရားမဟုတ်ဘူးဘာတရားတော့မှတ်စရာတရားကျတော့ဗဇက်ကစကားတွေတက်နေရတယ်ပညာတွေပဲအဲ့ဒါတွေကတော့ဘာတာတွေသိနေတာတွေမဟုတ်ဘူးဘာကြီးတော့မှတ်နေတာပဲအဲပညာကမှတ်စရာတရားတတိဆိုတာလည်းသိတတ်တဲ့တရားမဟုတ်ဘူးဘာတော့မှတ်တတ်တဲ့တရားအဲ့တော့အဲ့ဒီလိုမှတ်ရင်မှတ်ရင်ねဒီပေါ်မှာအထိုင်ကျလာပြီဆိုတော့ စိတ်လေးတည်ငြိမ်လာတယ်စိတ်လေးတည်ငြိမ်လာတာစွတ်ဆက်မိသွားပြီဘာဖြစ်သွားတော့စွတ်ဆက်ခဏချင်းခဏတိုင်းစွတ်ဆက်မိရယ်ခဏတိုင်းခဏတိုင်းအဲ့ဒီစွတ်ဆက်မိသွားတာအထိုင်ကျသွားတာတမာတိလို့လည်းခေါ်တယ်တနည်းအားဖြင့်တော့ဇန်ရှည်ပြေးဖြစ်တဲ့ဇန်ကလေးပဲဇန်ဆိုတာပါလေစိုက်စိုက်စူးစူးအထူးမြဲမြံရှုအားတန်ဇာဟုခေါ်တာဆိုတဲ့အတိုင်း ဒီထွက်တဲ့ဝိညာဉ်လေးပေါ်မှာပဲစိုက်စိုက်ဆူဆူရှူအားမှအားတန်းနေပြီဆိုလို့ရှိရင်ဒါပါရှမ်းဖြစ်နေပြီဒီတရားလို့ဆိုရင်တမာတိဖြစ်နေတာပဲဟိုကောင်းကင်ပြန်တာနဲ့မဆိုင်ဘူးစံနဲ့เนาะဒီထဲမှာအင်္ဂါတွေပါဆိုအဘိမာတိကိုခွဲလို့ဖြစ်မှုအဲဒီမှာအာယုံကိုကြံစည်တဲ့ဝိတက်တို့သုံးသက်တဲ့ဝိဇာရတို့ဒီနောက်ကြရင်တရားအရှင်ရရင်ပီတိတို့ဒုက္ခတို့ဧကဂရာတို့ဆိုတာပါပါတယ်ဆိုတော့ခုတော့ဒီပေါ်မှာဘာဖြစ်တော့ကြာရတည်ကြည်နေပြီတီးနေပြီ တီးနေပြီဆိုတော့စွတ်ဆက်မှုဖြစ်လာပြီစွတ်ဆက်မှုဖြစ်လာပြီဆိုတာတမာတိအားကောင်းလာပြီလို့ပြောတာစွတ်ဆက်မှုရှိလာပြီဆိုတာဘာလို့တမာတိအားကောင်းလာပြီဒီအာယောပေါ်မှာဒီစိတ်လေးအထိုင်ကျသွားပြီစွတ်ဆက်မှုရင်စွတ်ဆက်မှုနောက်မှာဘာရှိတုံးစင်စွတ်ဆက်မှုရှိတယ်စွတ်ဆက်စွတ်ဆက်မှုနောက်မှာစွတ်ဆက်မှုရှိတယ်အခုတို့ကဝင်နေထွက်တယ်ဝင်နေထွက်တယ်လို့စွတ်ဆက်တာကနေပြီးတော့စူးစမ်းကြည့်လိုက်တော့ဒီနာသေးပြားလေးကတကယ်ပဲဝင်နာထွက်တာကိုသိရလား ဝင်နေထွက်တယ်ဆိုတာကကိုအရင်အတိကျိုးနေတဲ့ပြညတ်တွေပဲဘာတွေတော့ပြညတ်တွေတကယ်တမ်းဒီနာသီးပြားလေးမှာနေတဲ့စိတ်ကသိတာကဝင်နာကိုသိတာမဟုတ်ဘူးဝင်လေးလေးဝင်လာရင်လည်းဒီနာသီးပြားလေးကိုလာထိတယ်ထွက်လေလေတိုးထွက်လေဒီနာသီးပြားလေးကိုထိနာသီးပြားဆိုတော့နှာခေါင်းအခြေပါပဲအဲသူတို့သိတဲ့သိပုံကတော့ကိုယ့်အကောလှုပ်ကြည့်ရင် သိမယ်ဗျဝင်လေးလေးဝင်လာရင်ဒီအောက်ခြေက နာသီးပြားရဲ့အောက်ခြေနှကန်းအထက်စမှာထင်ရှားတယ်ထွက်လေလေတွန့်ထွက်လာရင်တော့နာသီးပြားရဲ့အပေါ်ဘေးကအထက်ပိုင်းကပိုသိပါတယ်နှကားပေါက်အထက်ပိုင်းကပိုသိပါတယ်ဒါကွက်ကိုဦးဇင်းကစွန်လွန်းနီးနဲ့စခဲ့တာဆိုတော့စွန်လွန်းနီးကရှူရှဲရှူရှဲနဲ့တအားရှူရတဲ့ခါကျတော့ဒါသိသိတယ်ဟိုရှူလိုက်လို့ရှိရင်အောက်ခြေကိုအာသိတာတယ်ပြန်မှုတ်ထုတ်လိုက်ရင်အထက်ဘာပဲဘာဘက်ကသိသိအဲ့ဒီပုံမှာစိတ်ရောက်နေဖို့ပါပဲเนาะအဲ့တော့ စူးစိုက်မှုဖြစ်လာတယ်စူးစမ်းမှုလို့တကယ်တော့နှာသေးပြားလေးကဝင်နာကိုလည်းမသိဘူးဝင်နာဆိုတာလောကပြောတဲ့စကားကြီးပဲပြညတ်ပဲပြညတ်ဆိုတာသိလို့မှမရပဲနဲ့နော်အဲပရမဖြစ်မှသိပါတော့သူသိတာပါလဲဆိုရင်ဝင်လေလေးဝင်လာရင်လေနှာသေးပြားလေးကိုလာထိတယ်ထွက်လေလေးထွက်လာရင်လေဒီနှာသေးပြားဆိုတာနှာသေးနဲ့နှာခေါင်းနဲ့ကြားတယ်ပါပဲဗျာအဖျားရင်ကတော့ခုနတိုင်းပဲပေါ့နော်ပြောလို့လွယ်အောင်နှာသေးပြားလည်းပဲပြောပါစို့နော်အဲအဲ့ဒီမှာလာပြီးတော့ ထိတယ်ဒါလို့ဆိုရင်တကယ်ဒီစိတ်လေးသိတာကဘာလဲဝိညာဉ်ထွက်တာလားထိတာနဲ့သိတာလားဆိုတော့ထိတာနဲ့သိတာဆိုတော့အဆင့်ပြောင်းလိုက်ပြီဝင်လေလေးဝင်လာရင်လည်းဒီမှာထိတဲ့သဘောလေးရှိတယ်ထွက်လေလေးထွက်လာရင်လည်းထိတဲ့သဘောလေးရှိတယ်ဆိုခုနဝင်တယ်ထွက်တယ်ဆိုတော့ပြဉ္ညာကဒီမှာမရှိတော့ဘူးဘာလဲပြောတော့ထိသဘောလေးနဲ့သိသဘောလေးလို့အတိပြောင်းသွားတယ်ဘာဖြစ်လို့စူးစမ်းမှုပွာလာတဲ့အခါစူးစမ်းမှုရဲ့နောက်က သိမြင်မှုလိုက်တယ်ဒါကြောင့်တမာတိရဲ့နောက်မှာပညာလိုက်တယ်ဆိုတာပထမဆုံးပညာကစူးစမ်းတဲ့ပညာပထမဆုံးပညာနောက်ဆက်ပြီးတော့ရင့်လာပြီဆိုရင်တော့သိတဲ့ပညာအတိရဲ့ရှေ့မှာမရှိရတော့စူးစမ်းမှုမှုစူးစမ်းနဲ့လေ့လာတယ်ဥစ္စနစာအုပ်တွေဘုဒ္ဓရာတွေစာအုပ်တွေဖတ်တယ်ဆိုတာဒါစူးစမ်းတာပဲအဲ့လိုစူးစမ်းမှုမရှိရင်သိမြင်မှုဆိုတာလည်းမရှိဘူးအတိရဲ့ရှေ့ပြေးဟာပါတော့ စူဇန်စူဇန်ချင်းဟာပညာအစလေးပဲเนาะအဲ့တော့အခြေခံပညာလေးပေါ့စူဇန်နဲ့အဲ့တော့ဘာနဲ့ပါလဲဒီလိုဝင်တယ်ထွက်တယ်ဆိုတာကဒီနာသီးပြားကာယအကြည်ကမသိနိုင်ဘူးအဲ့တော့အဘိမာလို့ပြောမှဆိုရင်နာသီးပြားဆိုတာကာယအကြည်ဓာတ်ဘာကြည်ဓာတ်တော့ကာယအကြည်ဓာတ်ကအပြင်ကဖွတ်တပါယုံကိုဒါသိလို့ရတယ်အမည်ပညာတွေကိုသိလို့မရဘူးဖွတ်တပါဆိုတာဘာလဲဆိုတော့ဒီနေရာမှာတော့ဝင်လေလေဝင်လာပြီးတော့ထိတာ ထွက်လေလေတိုးထွက်ပြီးတော့ထိတာအဲ့ဒီထိတာလေးကိုဆိုရင်ဒါဖုဒ္ဓဘာယုံရဲ့လက်ချက်ကာယအကြည်ကိုအမိပြုပြီးတော့ပဲဆိုရင်အဲ့ဒီထိကိုစိတ်ကသိနိုင်တယ်အဲ့လိုဆိုရင်တော့ခုနဝင်တယ်ထွက်တယ်ဆိုတဲ့အမှတ်နေရာမှာဘာလို့ထိတယ်သိတယ်ဆိုတာအတိလို့ပြောလို့ရတယ်အစအဆုံးအတိပဲအဲ့တော့ဝင်တာထိတဲ့သဘောလေးပဲရှိတယ်ဝင်တယ်ထွက်တယ်ဆိုတဲ့ပညာပြောက်ပြီးတော့ဘာလို့ ထိသဘောနဲ့တိသဘောအဲ့ဒါဆိုလို့ရှိရင်သဘောလေးပဲလို့ပြောရင်သဘောဆက်ဆက်ပရမယပရမစတယ်ဘာပရမလဲလို့ဆိုရင်ဘာပရမလဲလို့ဆိုရင်ထိတာကဝါရောဆိုတဲ့ယုတ်နဲ့ဒီနာတိပြကာယအကြည်တက်ယုတ်ယုတ်နှစ်ခုထိတာအဲ့တော့ထိဆိုတာဘာပရမလဲဆိုရင်ယုတ်ပရမနှစ်ခုနှစ်ခုရှိမှထိလို့ရတယ် စလောင်းတစ်ချက်တည်းတီးလို့မရဘူးဆိုလိုပဲဒီမှာလည်းပဲအာယုံနဲ့အခန့်နဲ့အပြင်အာယုံနဲ့အတွင်းကအကြည်တက်နဲ့နှစ်ခုစုံပြီးမှထိလို့ရတာเนาะအဲတော့အပြင်ကပါတော့ဝါယောဆိုတဲ့ယုတ်နဲ့အတွင်းကကာယအကြည်ဆိုတဲ့ယုတ်အကြည်ယုတ်ပေါ့เนาะအဲ့ဒီနှစ်ခုပါတော့ထိတယ်ဒါကြောင့်ထိတာကဘာလဲဆိုရင်ယုတ်ယုတ်ကိုခန္ဓာဖွဲ့ရင်ရူပခန္ဓာထိတိုင်းထိတိုင်းသိတယ် သိလို့ပြောမှဆိုရင်သိတဲ့ထဲမှာသိတာလည်းပါတယ်ဒါကျင်တ်စရာမကျင်တ်စရာကောင်းတယ်ဆိုတယ်လို့ခွဲခြားခံစားတဲ့သဘောလဲဝေဒနာလည်းပါတယ်ဒါလေးကကောင်းတယ်ဒီလိုကမကောင်းဘူးလို့မှတ်သားတဲ့တင်ညာသဘောလည်းပါတယ်နော်ပြီးရင်ကောင်းတာဆိုရင်ထပ်ရှာမယ်ပေါ့မကောင်းတာဆိုရင်ရှောင်မယ်စသည်ဖြင့်ဒါမှမဟုတ်ဒီအာယုံလေးပေါ်မှာသိလာအောင်စသည်ဖြင့်ပူပေါင်းကြံစည်မှုတွေပါတယ်ပူပေါင်းကြံစည်တော့ သင်္ခါရပေါ့နော်အဲဒီဒီတိမှုဝိညာဉ်ခံစားတဲ့ဝေဒနာမှတ်သားတဲ့တင်ညာပူအောင်ကြံစီတဲ့သင်္ခါရဆိုပြီးတော့နာမ်ခန္ဓာပဲဒီကိုတော့လေးခုပေါင်းမှလှုပ်လှုပ်တယ်အဲ့ဒါဆိုရင်ထိတာကရူပခန္ဓာတိတာကနာမခန္ဓာ၄ပါးပေါင်းလိုက်ပါတော့ခန္ဓာ၅ပါးလို့ဖြစ်လာပြီပညာပျောက်သွားပြီဆိုလို့ရှိရင်ကိုယ်ဆိုတာမရှိတော့ဘူးဘာပေါ်လာလဲခန္ဓာ၅ပါးပေါ်လာတယ် အဲ့တော့ဒီဒီချူးကြီးဆရာတော်ဘာလို့ဆိုခဏခဏပြောလို့ရှိတယ်တရားရှာကိုပါတွေ့ဆိုပေကိုကနေခန္ဓာပေါ်အောင်မထုတ်နိုင်ရင်တရားရှာလို့မရဘူးအခုတော့ကိုကနေပြီးတော့ခုဘာပေါ်လာတော့ခန္ဓာပေါ်လာလို့ဆိုအဲ့ရစပြီးတရားရှာမယ်ကဲခုတဏှာကြီးတော့နည်းနည်းတောင်ကြော်သွားပြီเนาะကဲနောက်တစ်ချိန်ကြာတော့ဆွေးညလာပါဗျာ